ဝိမဝဒသုတ်တံတရားဟောလာတာဏိဒံဏိဒံကတော့ကိုပြည်စုံတော့ဖြစ်သွားပါပြီဘာတာကိရိနာကသမဇ္ဇကြတရားဟောတဲ့အခါတရားနာရတော့မိတ်ဆွေဖြစ်တဲ့ဟိမဝဒနာကိုသတိရလို့ဉာဏပရိဒတ်ထဲမှာဟိမဝဒနာပါရလားလို့ကြည့်တဲ့အခါမပါတဲ့အတွက်

တရားမှာပြည့်စုံရမယ့်ဂုဏ်တွေဒါရီယာပြည့်စုံရလားဆိုတော့သိရအောင်လို့မေးတော့ကိုအကုန်လုံးဖြေပြီးပါပြီဒါရီယာအကုန်လုံးသုံးနေပါတယ်အဲဒီလိုသုံးနေတဲ့အခါကလာဒီမဝဒနာကပဲပမ္ပနာမုဏီနောစိတ်တာကာမုနာပြပတိနာသဝိသသရဏပမ္ပနံဓမ္မတော်နံပတံတတိ သမ္ပန္နာမုဏိနောစိတ်တံမုဏိနောမုဏိနောမြတ်စွာဘုရား၏စိတ်တံစိတ်သည်ကာမုနာစအမှုကံရလိုအားဖြင့်၎င်းညပရိနာသာပြောဆိုသောစကားရလိုအားဖြင့်တော့သမ္ပန္နာပြည့်စုံစင်ကြယ်လာပါ၏ဝိဇာသရဏသမ္ပန္နံ

ဝိဇ္ဇာ၃ပါးဝိဇ္ဇာ7ပါးသရဏ15ပါးဆိုတော့ဝိဇ္ဇာသရဏနဲ့လည်းပြည့်စုံတော်မူရဲ့အမည်နွယ်အားဖြင့်လည်းရှင်ဂေါရမမြည်ရှိတဲ့ဂေါရမမြတ်စွာဘုရားအဲဒီငါတို့မြတ်စွာဘုရားသွားပြီးတော့ပူဇော်စေရဲ့လို့ဒါကဖိမှန်တဲ့စကားပါပဲအဲဒါလေးပူဇော်စေကိုရောနှုတ်ရောမနှောစင်ကြယ်ကိုရောနှုတ်ရော စ္စာသရဏသုံငှပြီတယ်ဝိစ္စာသရဏသုံငှပြီတယ်ရှင်ဂေါတမမိယမျိုးနွယ်သုဖယာကုသွားကုသိုလ်ွယ်အဲဒီလိုပြောတော့ဒီမဝဒနာကမြတ်စွာဘုရားကြီးကျူးတဲ့ဂါထာတွေရှိပါသေးတယ်ဒီဂါထာတွေကတော့ကြည်လဲနေမလို့ ဘုရားကိုချီးကျူးတာပါပဲသူကတော့သိပြီးတော့ကြောင်းတော်မထူလာပါဘူးအဲဒီလိုပြောတဲ့အခါမှာမြတ်စွာဘုရားထံကိုသွားရောက်ပြီးဒီကလာပူညော်ကြပါတယ်မြတ်စွာဘုရားထံရောက်တဲ့အခါကျတော့ဟိမဝဒနာကမြတ်စွာဘုရားကိုပု္ပ္ပာမေးမလို့မေကုံပု္ပ္ပာမေးမလို့ခွင့်တောင်းပါတယ်အခါဒါရံပိုတာနာပိုတာရံသဗ္ဗဓမ္မနာပါရဂုံ အခါဒါရံဘောဒါရံသဗ္ဗဓမ္မာနာပါရဂုံသဗ္ဗဓမ္မာနံအလုံးစုံသောတရားတို့အခါဒါရံဟောလေဟောကြားတော်မူသောဘောဒါရံအစ်အချင်းလည်းဝိပန်ဟောကြားတော်မူသောပါရဂုံတစ်ဖက်ကရောက်တတ်မြောက်တော်မူသော

လောကကိုခေါ်သောတ attva ဖြစ်ပေါ်ပါတယ်လောကလို့ခေါ်ရပါတယ်တ attva လို့ခေါ်ရပါတယ်မိဘဒိဋ္ဌမိန်ဘေတရားသည်တတိရှိသောလောကလောကကိုခေါ်သောတ attva သည်သမုပ္ပန်သောဖြစ်ပေါ်ပါသည်သာဝတိအကြီးကသတုလောကသမုပ္ပန်သော သာသူ၆ပါးသောတရားတို့သည်တတေသူရှိကုန်လားသောလောကလောကသည်သမုပ္ပါနောဖြစ်ပေါ်၏၆ပါးရှိကလောကဖြစ်သည်ဖြစ်ကြပြီးတော့ထားသိတမိန်သိတမိန်အဘေရာ၌မန္ထဝံပေါင်းတဲ့ဆက်ဆံခြင်းကိုကုပ္ပတိပြုလုပ်နေပါသည်။ဒုတိယမေကော အဲဒီလောကခေါ်တဲ့တ attva ဟာဘယ်ရာမှာသူပေါင်းနဲ့ဆက်စားပြီးတော့ဒီပါသလဲဘာနဲ့သူရောနဲ့ဆက်ဆံပြီးတော့နေပါသလဲလို့ဒုတိယမေကိုမေးပါတယ်သသူကုတ်ပတိတန်တော်သောထိုလောကဟုခေါ်သောတတော်သည်သသူ၆ပါးသောတရားတော်၌ဗန်ထွန်ပေါင်းမဲ့ရှင်တွေမြွေခြင်းကိုကုတ်ပတိပြုလို့နေပါသည် ၆ပါးစီကလောကဖြစ်သည်၆ပါးမှာချင်းပေါင်းသင်းနေသည်လို့အာဆောင်းဖို့ကလေးဒီနောက်မှအတိအကျပြောရမယ်သူအမှန်နဲ့နေတဲ့ဥစ္စာတွေဒိဋ္ဌလောကဥပါရာယဒိဋ္ဌဘေရာဥပါရာယဆိုမိရေလောကလောကသည်ဟောတိဖြစ်ပါသည်လောကဆိုတာဘယ်ဟာကိုဆွဲပြီးတော့ခေါ်ရတာပါလဲသာနာမေဝဥပါရာယ သာနာမေဝ6ပါးသောတရားတို့ကိုသာလည်းဥပါဒာဆွဲမိ၍လောကလောကသည်ဟောတိဖြစ်၏6ပါးကိုသွဲပြီးတော့ပဲလောကလို့ခေါ်ရတယ်ဒါကိုဒီဆောင်းမှုက6ပါးကိုသွဲလူပဲခေါ်သည်ကို6ပါးကိုသွဲပြီးတော့ခေါ်ရကိတမေလောကဝိညာတိ

၆ပါးမှာရှင်ပေါင်းတဲ့၆ပါးကိုဆိုလူပဲခေါ်သည်၆ပါး၌အားစိတ်တင်ပါမည်တဲ့ဆောင်းပုဂ္ဂိုလ်ဒါလေးဆိုကြအောင်လေဆိုပြီးတော့အတိတ်ပဲပြောရအောင်၆ပါးရှိကလောကဖြစ်သည်၆ပါးရှိကလောကဖြစ်သည်၆ပါးမှာရှင်ပေါင်းတဲ့နေသည်၆ပါးမှာရှင်ပေါင်းတဲ့နေသည်၆ပါးကိုဆွဲလူပဲခေါ်သည်၆ပါးကိုဆွဲလူပဲ

ပါရှိလို့ရှိရင်လောကဖြစ်တာပဲရှင်မဘုရောတာထာထာကတော့ကိုတွဲအာရမ6ပါးကိုသူကယူထားအဲ့ဒါကလည်းလည်းကောင်းပါလေသူကတော့ဟိုက12ခုတော့ပြင်းတခု6ခုနဲ့6ခုယူရင်ပြင်းသွားဟိုရှင်းမှာပါအဲ့ဒီတော့ရှင်းတဲ့ဥစ္စာကိုဒီကပြောအတွင်းအာရမ6ပါးရှိလို့ရှိရင်လောကလို့ခေါ်ရတာပဲအတွင်းအာရမ6ပါးဆိုတာဘာလို့လဲမြည်စီ

မျက်စိဆိုတဲ့အားလည်းရှိရမှာပဲอืมမျက်စိရှိရင်လည်းသိသိသိရှိရင်လည်းမျက်စိရှိတာပါပဲသူကတွဲရပဲမျက်စိရှိတော့မြင်မြင်ပြီးတော့စိတ်ကလေးဖြစ်မှာပေါ့ဆိုမြင်ပြီးတော့စိတ်ကလေးကပြင်းမြင်ပြီးတာကစိတ်ပဲမျက်စိရှိရင်မြင်တဲ့စိတ်ဖြစ်နားရှိရင်ကြားတဲ့စိတ်ဖြစ်နှာခေါင်းရှိရင်နားတဲ့စိတ်ဖြစ်လျှာရှိရင်ရတာကိုပြီးတဲ့စိတ်ဖြစ်

ဒီ၆ပါးမရှိရင်တတ်တော်မခေါ်နိုင်ဘူးမြေကြီးကိုကျွန့်ကိုအယုတ်လောက်ထားလူနဲ့ပုံစံတူအောင်လုပ်တာလူဝိမဲလို့သူကမျက်စိကမရှိဘူးနားမရှိဘူးနှာခေါင်းမရှိဘူးလျှာမရှိဘူးကိုယ်မရှိဘူးသူစိတ်လည်းမရှိဘူးအယုတ်ဟာအယုတ်ပဲသူကသတ်တော်လည်းမခေါ်နိုင်ဘူး ရည်ကြီးနေတာမဟုတ်သိချင်းဘာနဲ့ပဲလို့လို့ပေါ့တယ်ဘာနဲ့ပဲလို့လို့လူရဲ့အသွေးအသားတွေနဲ့တူအောင်အယိုးတွေနဲ့တူအောင်ကြောတွေနဲ့တူအောင်လောကရာဆရာတွေကဘယ်လိုဖန်တီးပြီးတော့လှုပ်ထားသည်စစ်စစ်ကမူဒီထဲမှာမျက်စိမရှိဘူးရုပ်ရုပ်ဆိုရင်မျက်စိမရှိနိုင်မျက်စိတော့ကြည့်အောင်မလုပ်နိုင်ဘူးမျက်လုံးတော့သူတို့ပုံစံနေလုံးလို့ရမှာပေါ့အတူတူလို့လို့ရဟိုမြင်တတ်တဲ့မျက်မြင်မှုဤတရားဖြစ်တဲ့မျက်စိမျိုးကြောက်မလုပ်နိုင်ဘူးသက္ကုတ္တရာယုတ်ဆိုတာကာမဇယုတ်စမ်းကြောင့်ဖြစ်တာ စွမ်းကြောင်ဖြစ်တဲ့မျက်စိကြည်ယုံမျိုးကိုလူတွေကလှုပ်လို့ဖန်ဆင်းတော့မှဖြစ်နိုင်ဘူးလို့ကာလျော်စွာသူ့ဟာသူဖြစ်တယ်ကံရှိမှပဲဖြစ်တာကုသိုလ်ကံရှိရင်ကောင်းသောစက္ခုမျက်စိတွေဖြစ်တယ်အကုသိုလ်ကံရှိရင်ဘယ်လေးပါးကမကောင်းသောမျက်စိတွေဖြစ်အဲကံကြောင့်သကုပ္ပတာရမျက်စိကြည့်ရုပ်ကလေးရှိတယ်မျက်စိကြည့်ရုပ်ကလေးရှိတော့ မြင်စရာအင်းနဲ့တွေ့တဲ့အခါကာလမြင်သိမှုသက်ခုဝိညာဉ်စိတ်ကလေးဒါမနာယရဏလေးပေါ့မနာယရဏဖြစ်လာသက်ခါယရဏနဲ့မနာယရဏဖြစ်လာသက်ခါယရဏမနာယရဏဖြစ်လို့ရှိရင်အဲဒီမနာယရဏနဲ့တွဲဖြစ်တဲ့ဓမ္မယရဏတွေကတော့ကိုဖာသတို့ဝေဒနာပညာစသဖြင့်စေတသိက်တရားတွေကဒါကတော့ကြည့်ရတော့မှာပေါ့လေစိတ်ပါမှာတော့ကိုစိတ်ရှိသွားရှိမှာတော့

ဇာတိသောတာဝိညာဉ်ဖြစ်ဖြစ်အဲ့ဒါမနာယရဏနှကောင်းရှိတော့ကိုအနနာပြီးတဲ့မနာယရဏဖြစ်တယ်လျာရှိတော့ကိုအရသာပြီးတဲ့မနာယရဏဖြစ်တယ်ကိုရှိတော့အတွေးရှိပြီးတဲ့သမာယရဏဖြစ်တယ်ပြီးတော့စိတ်ကူးစဉ်းစားကြံစည်ပြီးတော့ပြီးတဲ့မနောဝိညာဉ်မနာယရဏတွေလည်းဒါတွေလည်းရှိတယ်ဖြစ်အဲဒီအတွင်းအာရဏ6ပါးရှိလို့ရှိရင် သတ္တဝါလို့ခေါ်တာပဲလူဆိုတာလည်းပဲတွန်းအာရဏ6ပါးဆွဲပြုပြီးခေါ်တာနတ်ဆိုတာလည်းပဲတွန်းအာရဏ6ပါးဆွဲပြုပြီးခေါ်တာဒီပြင်တိရစ္ဆာန်တွေလည်းပဲကျွေးနာသတိသတ္တဝါတွေလည်းပဲတွန်းအာရဏ6ပါးကိုဆွဲပြုပြီးတော့ခေါ်ရတယ်ဒီအာရဏ6ပါးမရှိတာဆိုရင်သတ္တဝါမခေါ်ရအောင်လောကမခေါ်ရအောင်ဒီအာရဏ6ပါးရှိအောင်ဒီအာရဏ6ပါးလည်းကအချိုးပုဂ္ဂိုလ်တွေမှာမျက်စိမရှိဘူးမျက်စိချွင်ရင်းနေတယ်မျက်စိမရှိမှလည်း ကျန်တာတွေရှိရင်လည်းပဲပတ်သွားလို့ခေါ်ရတာပါပဲတချို့ကနားမရှိဘူးတချို့ကမျက်စိရောနားရောမရှိဘူးတချို့နှာခေါင်းဟုတ်လားနှာခေါင်းပုံသဏ္ဍာန်ရှိတာပေါ့လေကာဏပတာရောမရှိဘူးအဲဒီမျက်စိနားနှာခေါင်းဒီသုံးခုကတော့ကိုရော့ရင်လည်းရော့နေတာပဲအဲလျှာကတော့ဖြင့်ရော့တယ်လို့မရှိဘူးဒါကတော့ဒီဘဝပတာရယုတ်ကတော့တရားအရသာမသိတဲ့ပုဂ္ဂိုလ်လည်းမရှိဘူးသူကရှားတော့ရှိရမှာ

သာသူ6ပါးသောတရားတို့သည်သာသူ6ပါးသောဣဇတိကယရဏတို့သည်ဗာလေသူရှိကုန်လာသောလောကလောကသည်သမုပ္ပါနောဖြစ်ပေါ်ပေ၏6ပါးသောတရားရှိရင်လောကလို့ခေါ်ရတာပဲလောကဟာ6ပါးသောတရားပဲ6ပါးသောတရားတွေစုပေါင်းပြီးတော့ခေါ်ရတာပဲ6ပါးသောတရားကိုနှုတ်ပြလိုက်လို့ရှိရင်လောကမရှိတော့ဘူးမျက်စိလည်းမရှိဘူးဆိုတော့ နားလည်းမရှိဘူးဆိုတော့နှာခေါင်းလည်းမရှိဘူးဆိုတော့တရားကလည်းမရှိဘူးကိုယ်ကလည်းမရှိဘူးစိတ်လည်းမရှိဘူးဆိုရင်ဒါတတ္တဝါမဟုတ်တော့ဘူးညစားရုပ်တရားသက်သက်ရှင်းပြမှာပေါ့လေဒါတတ္တဝါမဟုတ်သေတဲ့အခါကာလကျရင်အဲ့ဒီဟာတွေအကုန်လုံးသုတ်သွားတာပဲသေတဲ့အခါကာလကျရင် ဘေးကောင်မှာမျက်စိမကြည့်ဘူးနားမကြည့်ဘူးနှာခေါင်းမကြည့်ဘူးလျှာမကြည့်ဘူးကိုယ်မကြည့်ဘူးစိတ်မကြည့်ဘူးအဲဘာမှမသိဘူးဘေးကောင်မှာဘာမှမသိတော့ဘူးတတ်တော်လည်းမခေါ်ရတော့ဘူးသူကရုပ်တဲ့ပဲပဲဖြစ်နေတာပဲတတ်တော်လည်းမခေါ်ရဘူးတတ်တော်လည်းခေါ်ရတဲ့ဥစ္စာတွေမှန်သမျှမှာဖြစ်ရင်ဒီအာရဏ၆ပါးကြည့်ရမယ်၆ပါးထဲမှာလည်းပဲ အရေးကြီးတာကတော့မနာယရဏခေါ်တဲ့စိတ်ကလေးကတော့အရေးကြီးဆုံးပါပဲမျက်စိတို့နားတို့နှာခေါင်းတို့ဒီသုံးခုကတော့ကြော့ကျင်တယ်ကြော့နေတယ်ကျိုးကာမကောင်းကြောင်းမင်းတဲ့ပုဂ္ဂိုလ်တွေမျက်စိချို့နေပရိသေတွေကလည်းအောင်ပါလာအောင်မျက်စိကားနေတယ်ကွဲနေတာကြည့်တယ်တချို့နားကချို့နေတယ်နားမကြောက်တချို့နှာခေါင်းကအနမနာဘူးဒီလိုပါရှိတယ်ဒါတူးတလီပေါ်တရားပါပါပါပဲအဲလျာရဲ့ကိုယ်ရဲ့စိတ်ရဲ့ဒီသုံးခုရှိရင်တော့ရှင်

တရားဒီပုံသဏ္ဍာန်ထေရယုတ်ကြီးရတာဒီတိုင်းပဲရှိသေးတာပဲမပုတ်မပြည့်သေးခင်သတိရှိဒါပေမဲ့လို့သူတတ္တဝါလို့မခေါ်ရတော့တတ္တဝါလည်းမဟုတ်ဘူးဒီလိုယောလောင်းကြီးကိုပြမလို့ပတ်လို့ပါဏိတိပါဒကံလည်းမဖြစ်နိုင်တော့ဘူးသာတ္တဝါမှမဟုတ်တော့ပဲအသက်မှမရှိတော့ပဲဟာ သို့တော့မယုံမသိပြုလို့ရှိရင်တော့အဲဒီဂုံရှိတဲ့ပုဂ္ဂိုလ်သောသောပိုင်းကဂုံရှိတဲ့ပုဂ္ဂိုလ်မယုံမသိပြုရင်တော့ဒီလိုပြစ်တော့ဖြစ်တော့ဖြစ်နိုင်တယ်လားသို့တော့ပါဠိပါဠိတော့မဖြစ်နိုင်ဘူးလို့ဘတ်တော်မဟုတ်လို့အဲတော့ဘတ်တော်ဆိုတာတဲ့ဣဇတိကယရဏ6ပါးရှိရင်ဘတ်တော်လို့ဆိုတာဖြစ်တော့တာပဲတဲ့ဘတ်တော်ဆိုတာဣဇတိကယရဏ6ပါးအပြည့်ပြုပြီးတော့ခေါ်ရသည်လို့ဒီလိုဆိုလိုပါတယ် ဒီသတိကယနာ6ပါးမှာတော့အသက်အသက်ကောင်းလေးသရဝကောင်းလေးနေရာနဲ့အလုံးခဲလိုက်အကောင်ထဲလိုက်ဘယ်မှာမှမရှိဘူးလို့ဆိုတယ်နော်သူကသာအရေးကြီးတယ်အခုပကိလူတွေထင်းနေတာကတော့တတ္တဝဆိုတာအကောင်လေးတော့အောင်းမိနေတာအကောင်လေးဘဝဒီဝအကောင်လေးလိုက်သွားနေတယ်လို့ဒီလိုထင်းနေတယ်အသက်ကောင်လေး ပရိသေတွေကလည်းအသက်ကလေးဝင်လာတယ်ဒီလိုထင်နေတာကိုဆရာဝန်တွေကလည်းပြောကြတယ်သူကသူကပရိသေပရိသေတွေမှာရေပေါင်းဘယ်လောက်ကြီးတဲ့ခါကြတော့မှလည်းအသက်ဝင်လာတယ်နှလုံးခုန်လာမှနှလုံးသွေးခုန်လာမှသူကအသက်ဝင်လာတယ်လို့ပြောကြတာအဲဒီလိုလောကလူတွေကလည်းဒီလိုပဲဆွဲလာနေတယ်အကောင်လေးလိုက် ရှားကဝင်လာသလိုဘဝတစ်ခုပြောင်းသွားလို့ရှိရင်ကောင်းလေးလိုက်ပဲရွှေ့သွားသလိုဒီခန္ဓာကိုယ်ဟောင်းကြီးတွေကနေပြီးကောင်းလေးလိုက်ပဲထွက်သွားသလိုလိုထင်နေရတယ်အဲဒီလိုဟာရတော့မရှိပါဘူးတဲ့ကွာအာရဏ6ပါးပဲတဲ့ဒီအာရဏ6ပါးရှိနေလို့ရှိရင်တတ္တဝါရလို့ခေါ်ရတာပဲအာရဏ6ပါးပေါင်းစပ်ပြီးဒီကရတ္တဝါ ခွဲတာတဲ့မျက်စိလည်းရှိမယ်နားလည်းရှိမယ်နှာခေါင်းလည်းရှိမယ်လျှာလည်းရှိမယ်ကိုယ်လည်းရှိမယ်သိနေတဲ့စိတ်ကလေးကလည်းရှိမယ်ဆိုအဲဒီ၆ပါးသူ၆ပါးအစုအပေါင်းကိုအဘတော်တယောက်လိုခေါ်ရတာပဲဒီ၆ပါးအစုအပြီးပြီးနှုတ်ပြလို့လို့ရှင်သတ်တော်ရလို့ဆိုတော့တခြားတော့မရှိတော့ဒီ၆ပါးပဲရှိအခုတရားထုတ်တဲ့ခါကလည်းဒီ၆ပါးတွေပြီးအောင်အားထုတ်နေရတာပဲဒီ၆ပါးတွေ အခါဣဒသူကပြင့်နေတာမြင်တဲ့အခါမျက်စိရုပ်ဖြစ်ပြီးပြက်သွားတယ်အဲမြင်ပြီးတဲ့စိတ်ကလေးဖြစ်ပြက်သွားတယ်ကြားတဲ့အခါမှာနာယုပ်ဖြစ်ပြက်သွားတယ်ကြားပြီးတဲ့စိတ်ကလေးဖြစ်ပြက်သွားတယ်နှာခေါင်းကအနနာတဲ့အခါမှာနှာခေါင်းယုပ်ဖြစ်ပြီးတော့ပြက်သွားတယ်နာပြီးတဲ့စိတ်ကလေးဖြစ်ပြီးပြက်သွားတယ်အရသာစားတဲ့အခါမှာရတာလေးတွေပြီးပြီးသွားတယ်ကြည့်တယ်အဲဒီအခါမှာလျှာယုပ်လျှာယုပ်ကလေးကမြင်ပြီးတော့ပြီးတော့လျှာယုပ်ကလေးဖြစ်ပြီးပြက်သွားတယ် အရာကပြီးတဲ့စိတ်ကလေးလည်းပြီးပြီးတော့ပြက်ပြက်သွားတယ်။နောက်ကိုယ်ကတွေ့ထိတဲ့ခါကာလတွေကတော့ဒီလိုလုံးပြီးလို့ပဲတွေ့ထိတာတွေအများကြီးပါပဲ။အဲတွေ့ထိရဌာနကကာသဘာဝခေါ်တဲ့ကိုယ်ကြည့်ရုပ်ကလေးဖြစ်ပြီးတော့ပြက်သွားတယ်။အဲထိပြီးရဲ့စိတ်ကလေးမနာယရဏနာယရဏစိတ်အာယရဏလေးဒါလေးလည်းဖြစ်ပြီးတော့ပြီးပြီးတော့ပြက်သွားတယ်။စိတ်ကူးစဉ်းစားကြံစီတိုင်းမနာယရဏလေးစိတ်ကူးစိတ်ကူးမှုစဉ်းစားမှုကြံစီမှုလေးတွေဖြစ်ပြီးတော့ပြက်သွားတယ်။ အဲ့ဒါလေးတွေကိုပဲပုဂ္ဂိုလ်သတ္တဝါခေါ်တာပဲဒါပဲတရားတွေပုဂ္ဂိုလ်သတ္တဝါလို့ခေါ်တယ်အဲ့ဒါဒီမှာတပါပုဂ္ဂိုလ်သတ္တဝါရလို့မရှိဘူးတဲ့ဒီအာရဏ6ပါးအပေါင်းကိုပဲပုဂ္ဂိုလ်သတ္တဝါလို့ခေါ်ရတာပဲဒီအာရဏ6ပါးရှိရင်ပုဂ္ဂိုလ်သတ္တဝါရှိရတာပဲဆိုတဲ့အဓိပ္ပာယ်ကိုဒါရှင်းလင်းပြီးဒီကလာဟောကြားပါတယ်6ပါးရှိကလောကဖြစ်ပြီးစေတမိန်ကုပ္ပတိတန်တော်ဝံဗန္တိမြတ်စွာဘုရား လောကလောကကိုခေါ်သောတ attva တွေကိစ္စမိန်ပဲနဲ့ကုဝတိပေါင်းစင်းဆက်စား၍နေပါသနည်းဆိုတော့ယက္ခဟိမဝဒာမိသောအနာဘလူလောကလောကမိသောတ attva သည်သသူ၆ပါးသောအာယတနာတို့၌ပါထုံပေါင်းပဲရှင်တွဲမိဝဲခြင်းကိုကုဝတိပြုလုပ်နေပေ၏၆ပါးသောအရာဝတ္ထုတွေ၆ပါးသောတရားတွေမှာပဲ

အဲရင်းနီနီဆက်ဆံမှုတွေသူပြုတာပဲလို့အဲဒါကြောင့်မျက်စိနဲ့အသင်မျက်စိနဲ့မြင်သိမှုကအသင်ယူပါယုံယူပါယရဏနဲ့သူဆက်ဆံနေပါတယ်တဲ့သူပေါင်းဖို့လုပ်နေတယ်အဲဒါမြင်သိရတာနေပြီးတော့နောက်လိုက်ပြီးတော့ဒီအဲ မြင်သိရတဲ့အခြင်းမြင်ရတဲ့အခြင်းတွေနောက်ကလိုက်ဆက်လက်စဉ်းစားပြီးတော့မနာယရဏတွေလည်းအများကြီးရှိသေးတာကိုနောက်ကမနာယရဏတွေအဲ့ဒါတွေလည်းဆက်စားနေတာပဲတခါမြင်ပြီးလို့ရှိရင်အဲ့ဒီမြင်ရတဲ့အခြင်းလေးသဘောကျလို့ရှိရင်ဒါလေးမှတ်ထားတယ်လို့ဒါလေးထပ်ထပ်ထပ်နှလုံးသွင်းပြီးသူခေါ်လို့အမြဲတမ်းဒါလေးနဲ့သူဆက်စားနေဒါလေးသူအာရုံပြုပြီးကြလားဆက်စားနေ သင်ကြားရှိသည်ဖြစ်စေမရှိသည်ဖြစ်စေပဲသင်ကြားရှိတဲ့ပုဂ္ဂိုလ်တွေလည်းမြင်တဲ့အချိန်ကမြင်ထားပြီးတော့အဲ့ဒါကိုသူစဉ်းစားနေတာပဲဘသူပဲဝါယောက်ျားမိန်းမစသည်ဖြင့်အဲ့ဒီအာယုံလေးသူစဉ်းစားနေဟိုနောက်ပိုင်းမှာအများအားမြင်နေတာမဟုတ်ဘူးသူမြင်တော့ချိန်လေးဟာလေးဖမ်းပြီးတော့သူဒီလူတယောက်ကိုသွားစဉ်းစားနေဒီချိန်ချင်းကသူမြင်တာလားရှိတော့

ဒီနောက်တော့ဆက်ပြီးတော့ဖြစ်နေတဲ့အစဉ်ရုပ်တွေကတော့အဲ့ဒီပုဂ္ဂိုလ်သဏ္ဍာန်မှာရှိနေပါတယ်ဒါနောက်တော့ဆက်ဖြစ်နေတာအဲ့ဒါတွေကသူအောင်ပြုတာမဟုတ်ဘူးသူအောင်ပြုတာကဟိုအရင်ကမြင်တော့ဟာလေးပဲသူအောင်ပြုတာအဲ့ဒါတွေကဘသူပဲဝါဆိုအနေနဲ့ပေါ့လေယောက်ျားမိန်းမအနေနဲ့သူအောင်ပြုပြီးတော့ဒီဟာလေးသူ့စိတ်ထဲမှာသိမ့်ပိုက်ပြီးတော့ထားတယ်မြင်ရတာလေးထပ်တလဲလဲသူနှလုံးသွင်းပြီးတော့မပြောင်းနိုင်ဘူး တချို့နေပေါင်းများစွာကြပဲမလို့မပြောက်ဘူးဒီအာရုံလေးကတခါလဲရှိနေတာပဲသူပေါင်းနေဆက်ဆံနေတာတဲ့ဗျာတော်တော်သင်ကြားပါလားဒါကအသိယူပါရုံပေါင်းနေဆက်ဆံနေဖို့တို့တူနားနဲ့ကြားသိတဲ့ဘောဓဝိညာဉ်စိတ်ဒီနှစ်ခုကအစ္စတိကယရဏနှစ်ခုဒီအစ္စတိကယရဏနှစ်ခုကကြားရတဲ့အမှန်ယုတ် အပံယုံနဲ့သူကသက်သာကြားတယ်အပံလေးနဲ့အပံလေးကနားထဲမှာလာပြီးတော့သင်သင်တော့ကိုပြီးတာကြားပြီးတဲ့စိတ်ကလေးကတည်းကဖမ်းပြီးတော့ယူလိုက်တော့သိမ့်ပိုက်ပြီးတော့ထားတယ်နောက်တစ်ခါကြားပြီးလို့ရှိရင်အဲ့ဒီကြားရတဲ့အံလေးကိုသမနာယရဏသက်သက်ကနေမနောဝိညာဉ်ကနေပြီးတော့ထပ်ပြန်တယ်လေစဉ်းစားပြီးတော့သူကအသုံးပြုနေသူကအပေါင်းအသင်းမိတ်ဆွေတို့

အနာယုတ်တွေနဲ့သူကဆက်ဆံတယ်အနာလေးနှာခေါင်းထဲမှာကြာလာလို့ရှိရင်ကာဏဝိညာဉ်ကနေပြီးသူသိသွားတယ်ဒါတွေကဘယ်လိုနာမဲမှုရယ်မမှုဘူးနာနဲ့စတယ်ကြလို့နှလုံးသွင်းပြီးတော့သိတယ်အဲဒီမပြောက်ဘူးသူကပြန်ပြီးတော့ထပ်ပြန်တယ်လဲစဉ်းစားဘောနေတာလျာနဲ့ဇေဝဝိညာဉ်အဲလျာနဲ့ရတာပြီးတော့သိလေးပေါ်တယ်ဇေဝဝိညာဉ်အဲ့ဒါကနေပြီးတော့ အရသာယုတ်ကလေးနဲ့သူကပေါင်းစပေါင်းသက်သာတရားပေါ်မှာအရသာရောက်လာအဲဇေဘဝဉ္ဇဉ်ခေါ်ရရတာပြီးတော့စိတ်လေးကဖမ်းပြီးတော့ပြီးတာအာသက်သာလာပဲလမ်းပိုင်းလာရင်လူတယောက်နဲ့တယောက်တည်းရင်းနီးနီးသက်သာတယ်လို့ပဲကြောင်းတယောက်နဲ့ခေါ်ပြောမိတ်ဆွေသင်္ဟာဖြစ်တယ်လို့ပဲဒီမှာသက်သာရင်လည်းပေါင်းသက်သာမကြောက်တော့ဘူးနောက်ဆက်ထပ်တယ်လည်းစဉ်းစားတယ်စဉ်းစားတယ်လည်းဒီရတာတွေကပြန်ပေါ်နေ

အဝန်းအဝန်းနဲ့ထိတာလည်းရှိတယ်အဲခြေတော်နဲ့ဒီလက်နဲ့ဒီကောင်းနဲ့ဒီပေါ့လေပါးစားထဲမှာလည်းကြာနဲ့ဒီအဲဒီသွားနဲ့ဒီပါနဲ့ဒီနဲ့ဒီအထိတာတွေအများကြီးရှိပါတယ်ပုဂ္ဂိုလ်တွေတင်သွေးထိတာတွေလည်းရှိပါတယ်အပြင်ကအသုံးဆောင်ဝတ္ထုပစ္စည်းတွေနဲ့တွေ့ထိတာလည်းရှိတယ်အဲဒီကိုနေတို့လေတို့ရေတို့အေးတို့အပူတို့ဒါတွေနဲ့တွေ့ထိတာလည်းရှိတယ်ပြီးတော့လူပုဂ္ဂိုလ်တွေနဲ့တွေ့ထိတာလည်းရှိတယ်အများကြီးပါပဲတွေ့ထိတာတွေကတော့ရှင်းတာကြပြမှာတယ်

တောင်းတင်းတာလှုပ်ရှားတာကတော့ဝါရောတာအဲဒီအတွေ့အထိအဲဒီအတွေ့အထိဖုဒ္ဓဘာယုံတွေဟာတွေကောင်းတာလည်းရှိတယ်မကောင်းတာလည်းရှိတယ်မကောင်းတာတွေကတော့ဆူဆူတဲ့ခလုတ်တိုက်တဲ့စသည်ဒီလိုဟာတွေမကောင်းတဲ့ဥစ္စာတွေပေါ့လေကိုနူးညံ့တဲ့အဝတ်တော်သုံးဆောင်လို့မတော်ရတဲ့ကောင်းသောတွေ့ရှိတွေအိုက်နေတဲ့ခါကလာလေအေးနဲ့တွေ့ရှိတယ်ရေအေးနဲ့တွေ့ရှိတာကောင်းသောတွေ့ရှိတယ်

ဖမ်းပြီးတော့ပြီးသွားတာဘယ်ဝိညာဉ်သိတာဖမ်းပြီးတော့ပြီးသွားတော့အဲဒါဒါပေါင်းသစ္စာမှာပဲတဲ့လားအဲဒါတခါတွေ့တီးပြီးလို့ရှင်တော့ပြန်လေးစဉ်းစားတယ်စဉ်းစားတယ်လည်းဒီအတွေ့အကြုံပြန်ပေါ်နေအတွေ့အကြုံဆိုပေမဲ့လည်းအတွေ့အကြုံရလို့မဟုတ်ဘူးအဝတ်အထည်ဝတ္ထုအရာဝတ္ထုတွေနေရာချင်းလည်းပဲဒီလိုလည်းအောင်ပြုပြီးဖြစ်နေတာပဲလူပုဂ္ဂိုလ်နေရာချင်းလည်းပဲယောက်ျားမိန်းမနေရာချင်းဒီလိုလည်းပဲအောင်ပြုပြီးတော့ဖြစ်နေတာသူက ဟောသစ္စာပြီးတော့နေတာတဲ့ပြီးတော့သဘောအာယုန်နေတဲ့သဘောအာယုန်တွေမှာမနာရဏသက်တဲ့နဲ့တပါစဉ်းစားကြံပြီးတိုင်းကြံပြီးတိုင်းသဘောအာယုန်တွေပေါ်နေအဲ့ဒါတွေနဲ့သဘောသစ္စာနေဒီကုစဉ်းစားပြီးအာယုန်မျိုးတွေကိုကြားကြံပြီးတော့အာယုန်တွေနဲ့စိတ်နဲ့တွေ့ပြီးတော့နေလူတယောက်နဲ့တယောက်နဲ့သွားပြီးတော့တွေ့နေသလိုပဲစိတ်ကူးတိုင်းစိတ်ကူးတိုင်းဟာ

ဒီလိုပဲ၆ပါးသောတရားတွေမှာပဲအပေါင်းနဲ့ဆက်ဆံပြီးနေခဲ့ကြတာယခုပစ္စုပ္ပန်မှာလည်းတိုင်းမဲ့တော့နာဂကာလလည်းတိုင်းပါမှာပဲတသံများလုံးကြောင်းပြီးတော့သတ္တဝါတိုင်းသတ္တဝါတိုင်းပေါ်တယ်လောကလို့ခေါ်တာသတ္တဝါတယောက်ကိုလောကတစ်ခုသတ္တဝါတယောက်လောကတစ်ခုအဲဒီအာယတနာ၆ပါးသစ္စာဒီကယတနာ၆ပါးအပေါင်းသတ္တဝါတစ်ခုတစ်ခုဟာအာယုံ၆ပါးနဲ့သူအများအားဆက်ဆံနေတာပဲဆက်ဆံနေတယ်သူပဲဆက်ဆံနေတယ် အောင်ကြောက်ပါနဲ့အပြီးကျွမ်းလို့ကောင်းတာတွေနဲ့ကောင်းတဲ့ကောင်းတဲ့လိုက်သူကဆက်ဆံတယ်မကောင်းတာတွေလည်းမကောင်းတဲ့လည်းဆိုင်တာဆက်ဆံတယ်များသောအားဖြင့်တော့ကောင်းတာတွေနဲ့မိတ်ဆွေဖွဲ့နေတယ်လို့ပေါ့လေကောင်းတဲ့အာယုန်တွေကောင်းတဲ့အာယုန်တွေတွေ့တိုင်းတွေ့တိုင်းဒါတွေသဘောကျပြီးဒါသိမ့်ပိုက်ပြီးတော့ထပ်ထပ်ထပ်ထပ်ပြန်လည်းလည်းစဉ်းစားပြီးတော့လူမိတ်ဆွေလုံးနဲ့ပေါ်လို့အဲဒီကောင်းတဲ့အာယုန်တွေနဲ့ရဖို့မိတ်ဆွေကောင်းတွေရဖို့ရရှားနေရတယ်လို့ပဲ

ပုဂ္ဂိုလ်သတ္တဝါလို့ခေါ်တဲ့သူရမ6ပါးကအပြာမ6ပါးအောင်6ပါးနဲ့သူသက်သာနေတယ်အောင်6ပါးတွေရတိုင်းရတိုင်းဟာသူမိတ်ဆွေတစ်ဖွဲ့ယဉ်ဤသက်သာပြီးဒီကလာနေပါတယ်သိမ့်ပိုက်ပြီးတော့ထားပါတယ်ထားကြတယ်လည်းလည်းသူစဉ်းစားပြီးတော့နေတယ်ဒီမှာပဲမြည်နေတာပဲလောကအနေအချင်းဆိုရင်တော့မြင်ရလို့ရှိရင်ယောက်ျားပဲမိန်းမပဲသတော်မိတာကိုယောက်ျားမြင်ရတယ်မိန်းမမြင်ရတယ်သတော်မိမှန်တော့ ယူပါယုံပဲယူပါယုံအစင်းကလေးကိုဆိုယောက်ျားမိန်းမနေရာချင်းသူဆွဲလာပြီးတော့ဆက်ဆံနေတာအပန်ကြားလို့ရှင်တဲ့တိတိုင်းပဲဘုသူ့အသားနဲ့ဘဝအသားနဲ့အပန်အပန်ပဲပါရယုံလေးပဲဒါလေးသူဆက်ဆံနေတယ်အနတ်သို့သူပါပဲအရာကသို့သူပဲအတွေ့အထိအဲအတွေ့အထိကတော့သတိကြလို့ရှိရင်လည်းဗာနဲ့တွေ့တဲ့ဘသူနဲ့တွေ့တဲ့စသည်နဲ့ဒီလိုရှိမှာပေါ့ဆွဲလာမှုတွေ မှားပြီးတော့ဒုတိယကအတွေ့အထိရုပ်ကလေးနဲ့သူသက်သာမှာပဲတဲ့ဒီထဲမှာပုဂ္ဂိုလ်သတ္တဝါတွေလို့ဒီမှာမရှိဘူးတွေ့ရှိသဘောတရားလေးနဲ့သူသက်သာသိကုသနာကြာစီရတဲ့အာယုန်နဲ့အဲဒီအာယုန်နဲ့သိကုသိကုပြီးဒီကလာသူသက်သာပြီးတော့နေတယ်သာသူကုပ္ပတိသန္တဝံလောကောလောကမိတ္တတ္တဝါရိသာသူ၆ပါးသောသာသူ 6ပါးသောတရားတွေနဲ့6ပါးသောအာယတနာတို့၌ဗန်တော်ပေါင်းမဲ့စေသောမြဝဲခြင်းကိုပုဂ္ဂိုလ်ပြုလို့နေပါသည်ကိတ္တလောကဥပါရာယကိတ္တပဲကိုဥပါရာယသမိရေလောကလောကရေဟောတိဖြစ်ပါသည်နိလောကလောကဟူ၍ဥစ္စတိခေါ်သွားပါသည်နိဘာကိုဆွဲပြီးတော့လောကလို့ခေါ်ရပါသလဲဆိုတာကတော့ပထမမိကုန်းနဲ့အတိတ်ကအချင်းတူးနေပါတယ်

လောကသတ္တဝါရဲ့လို့ဆိုပြီးကြမရှိဘူး၆ပါးသောအာယတနာဒါပဲရှိတယ်လို့ဆိုလိုပါတယ်ဒါပဲမျက်စိရှိတယ်နားရှိတယ်နှာခေါင်းရှိတယ်လျှာရှိတယ်ကိုယ်ရှိတယ်စိတ်ရှိတယ်ဒါပဲဒီ၆ပါးမြည်ပြုပြီးတော့ဒီ၆ပါးမပြတ်မသိရှိနေတဲ့ကာလပါလို့ပုဂ္ဂိုလ်သတ္တဝါလည်းပေါ်၆ပါးပြည့်သွားပြီမရှိတော့ဘူးဆိုရင်ဒါပုဂ္ဂိုလ်သတ္တဝါမရှိတော့သေးသွားပြီမရှိဘူးလို့ပြောရတာပဲ

6ပါးသောတရား6ပါးသောအာရဏတွေမှာသူပြမ6အာရုံ6ပါးပါပဲအာရုံ6ပါးတွေကိုလိုက်လာကြွေးပြီးတော့သူခင်ဗျာပင်ပန်းနေတယ်အခုလူတွေမှာဒီစည်းဥစ္စာတွေကြာပြီးတော့ပင်ပန်းနေတာလို့ပြောတယ်အာရုံ6ပါးနဲ့စပြီးတော့သူပင်ပန်းအာရုံ6ပါးနဲ့စပြီးတော့အမြင်ကောင်းမြင်ရအောင်ကြားကောင်းကြားရအောင်နားကောင်းအစားကောင်းအတွေ့အထိကောင်း သဘောအာယုံကောင်းနေနဲ့တွေ့ရအောင်ဒါတွေအများအားကြောင့်ညဆိုင်နေတယ်ဒီအာယုံလေးတွေရလာလို့ရှင်လည်းပဲဒီအာယုံလေးတွေမပြတ်မစည်းအောင်သိမ့်ပိတ်ထားဖို့အများအားကြောင့်ညဆိုင်နေရဒါကြောင့်၆ပါးသောတရားအကြောင်းပြုပြီးတော့၆ပါးသောတရားနဲ့သူကြောင့်ညဆိုင်နေတယ်တဲ့နိရောညာရောမပြတ်မစက်ကြောင့်ညဆိုင်နေတာ၆ပါးသောတရားအတွက်ပဲသူကြောင့်ညဆိုင်နေပါတယ်၆ပါးသောတရားတွေ မပြည့်စုံသေးတာပြည့်စုံရအောင်ပြည့်စုံပြီးသားတွေလည်းမပြည့်မစည်ရအောင်ကောင်းတယ်ကောင်းအောင်ဒါပဲဒီကြောင့်ညဆိုင်ပြီးတော့နေရတယ်ကြောင့်ညဆိုင်ပြီးတော့နေပင်ပန်းနေတာပေါ့ကြောင့်ညဆိုင်တော့မိမိလိုရှိတဲ့အတိုင်းကောင်းရလားဆိုဒီလိုလည်းကောင်းတာမဟုတ်ဘူးရပြီးရင်ပြည့်ရင်ရပြီးရင်ပြည့်ရင်ပြည့်လိုက်ရင်လည်းတရားတွေကိုအများအားပြည့်လိုက်တယ်အဲ့ဒါတွေကိုကောင်းစားအောင်ချမ်းသာအောင်လို့ကြာမိနေတယ်တဲ့ကြာမိနေပြီးတော့ပင်ပန်းနေတာပါပဲတဲ့

ပရိပုဂ္ဂိုလ်နေရာချင်းတာဒီမြင်တယ်ဆိုလို့ရှိရင်မြင်ရတဲ့အခြင်းကလည်းပုဂ္ဂိုလ်သားတော်အကြီးလိုက်ပဲမြင်သိတဲ့စိတ်ကလည်းပုဂ္ဂိုလ်သားတော်ပဲငါပဲမြင်မှုဤတရားဖြစ်တဲ့မျက်စိနဲ့တကွာတကူလုံးယုတ်ကလည်းငါပဲငါကနေပြီးတော့ဘုသူ့ကိုမြင်တယ်ဒီလိုပဲသင်ရတာအခုတော့ဘောယောဂီပုဂ္ဂိုလ်မှာမြင်တိုင်းမြင်တိုင်းကျူးမှပြီးတော့နေလို့ရှိရင်မြင်ရတဲ့သဘောကလည်းမြင်ရယုံများပဲသင်လေးပဲ ပုဂ္ဂိုလ်သတ္တဝါမဟုတ်မြင်ရတဲ့သဘောလေးပဲအရှင်းလေးပဲမြင်သိတာလေးရတယ်မြင်သိကများလေးပဲပြီးရင်ကြောက်သွားတာပဲမြင်သိမှုတရားမျက်စိကလည်းပဲမြင်သိမှုတရားဌာနအနေအားဖြင့်ဒါသာဥပ္ပသူမြင်သိမြင်သိမှုလေးကြည်တုံးလေးပဲသူထင်ကြတာမရှိရင်မထင်ကြတော့မြင်သိမှုမြင်သိမှုမရှိရင်မျက်စိကြည့်မှတော့မသိရဘူးမြင်နေလို့ကမျက်စိခွာတာကိုမမြင်တဲ့အခါမှာမျက်စိကြည့်တယ်ဆိုတော့မသိရဘူးမသိနိုင်ဘူး သိနိုင်ဘူးလို့တချို့မျက်စိကမျက်စိကကွဲနေမျက်စိတစ်ဖက်ကမြင်တစ်ဖက်ကနေပြီးတော့ကွဲနေတယ်အဲဒါမျက်စိစီမတစ်ဖက်ကကွဲနေတာကောမသိဘူးဆိုအဲနောက်စုံစမ်းကြည့်တဲ့အခါကျမှသူသိနေတယ်လို့ဟာရှိတယ်နော်အဲတော့မြင်သိမှုကလေးကြီးမှဗျာမျက်စိကလေးရှိတယ်ဆိုတာသိရတယ်အဲဒါကြောင့် မြင်တိုင်းမြင်တိုင်းဟာမြင်တယ်မြင်တယ်ပြီးတော့ရှုလိုက်တော့ဘောမြင်သိမှုတရားပြည့်တဲ့မျက်စိကတရားမြင်သိတဲ့စိတ်ကလေးကတရားမြင်ရတဲ့အာယုံလေးကတရားဟောယုံနာနေတာပဲရှိတာပေါ့မြင်စေခဏ၌မျက်စိနဲ့အစင်းကယုံတယ်ယုံတရားအာယုံမသိတာဘူးလို့မြင်သိတာကနာတယ်မြင်တာသိတာကနာယုံတရားနဲ့နာတရားလေးနဲ့ခုပဲဒါပဲရှိတယ်အဲ့ဒါကိုသိကိုရပါပဲတရား သာဂုတိဝေနသဗျာဒီဒေသနာကိုဟောတယ်အဲမေးတဲ့ပုဂ္ဂိုလ်ကလည်းပဲဒီဒီသဘောတွေကိုဒီရွယ်ပြီးတကလားမေးထားတာပါပဲနောက်ပြီးကြားတဲ့အခါကာလကြတော့လည်းဒီတိုင်းပဲကြားတယ်ကြားတယ်မှကြားမှုကြားသိမှုလေးကနာတရားလေးစိတ်ကလေးကသင်ကြားတယ်ကြားတော့တယ်ဘောစမကြည့်သေးဘူးခုမှပဲဖြစ်လာအကြားမှုလေးဖြစ်တော့ကြားအထာနာနားရရရှိအောင်မှာပေါ့နားရှိမှာပဲ နားမှာသိကြအမှတ်ရှင်းတဲ့ပုဂ္ဂိုလ်ကြလို့ရှိရင်ညာဘက်နားကဘယ်ဘက်နားကသူတို့တော့ကွဲတယ်ကွာကြားလာတဲ့အတန်အဲတော့ကြားတဲ့အတန်လေးကလည်းရှိတယ်ကြားတဲ့အတန်လေးကလည်းပဲပဂိအနေရတော့အကောင်ထည်ကြီးလိုက်ပဲထင်ပါတယ်ဩဝိပဿနာဉာဏ်နဲ့ရှင်းနေတဲ့ပုဂ္ဂိုလ်ကြတော့နားထဲမှာလာတိုက်တာပဲသူကနားထဲမှာတချို့တော်တော်ပြင်းပြထန်တာဝင်ပြီးတော့တိုက်လိုက်တယ်လို့ပဲဒါလေနားတိုက်လိုက်တယ်လို့ နားထဲမှာလာပြီးတိုက်ခိုက်သွားတယ်ဒီသာသင်ကြားတယ်ညာဘက်ကတိုက်သွားတယ်ဘယ်ဘက်ကတိုက်သွားတယ်ဒီလိုတော့ကွဲပြားပြီးသူသင်ကြားတယ်အဲတော့ကြားတဲ့အပန်လေးကယုတ်တရားကြာတိမှုဤတရားဖြစ်တဲ့နာကလည်းယုတ်တရားကြာတိနေတာလေးကနံတရားဒါပဲယုံနေတာဒါပဲရှိတာပဲကြားရတဲ့ပုဂ္ဂိုလ်သားတော်မရှိ ၎င်းကအနန္တနဲ့မှတ်တဲ့အခါလဲထိုးတူတယ်လို့ဆိုတော့ဒါကတော့သင်ကြားခဲ့တယ်သူကတခါတရံမှလည်းမှားတယ်မှားလည်းမှားရခြင်းတယ်သူကတော့၎င်းကယုတ်နာသိရတာကလည်းယုတ်နာသိနေတဲ့ဥစ္စာအနန္တနာတော့ပြီးတော့တာလေးရတော့သူကနန္တရားလျာဆရာကရတာပြီးတဲ့အခါဒါကလည်းပဲစားတဲ့ခါကြီးပဲမှားတယ်သူကလည်းမှားတဲ့ခါနည်းလျာကယုတ်ရတာကယုတ်

အပြားလေးတနေရာသာတော့ဆိုရင်သူကသီးသီးတာလေးတစ်ခုဖြစ်နိုင်တာပဲသီးသီးမောမောလေးတစ်ခုအသီးသီးဖြစ်နိုင်တာပဲနေရာတိုင်းမှာကြည့်ပါတယ်ဒီသာသနာကကိုကြည်ရုပ်တွေကဒီလိုလုံးပြန့်အဲဒီကိုကြည်ရုပ်ပေါ်မှာကြာလာတဲ့အတွေ့အထိကလေးကိုသိသွားတော့အဲဒါသီးသီးမှုလေးဖြစ်သီးသီးမှုကနာသီးသီးမှုဒီရာသေးတဲ့ကိုကရုပ်သီးသီးရတဲ့သဘောကတော့ဒါလည်းရုပ်ပဲ အတွေ့အထိတွေဘုဒ္ဓဘာသာခုနပြောတဲ့ဉာဏ်နာလည်းရှိတယ်၊နုညံနာလည်းရှိတယ်၊ပူတာရှိတယ်၊အေးတာရှိတယ်၊နှွေးတာရှိတယ်၊တောင်းနေတာရှိတယ်၊လှုပ်ရှားတာရှိတယ်အဲ့ဒါွားတဲ့ခါကာလခြေလမ်းနေမှတ်တဲ့ခါနဲ့ဒါတွေသင်ကြားနေတာပဲကြွတယ်လမ်းနေချတယ်စသည်မှတ်တဲ့ခါဒီကမှာဒီတော့တဲ့ကနေဒီအတွေ့အထိဖြစ်ပေါ်လာတာအတွေ့အထိဖြစ်ပေါ်လာလို့ကြွရင်ကြွမှသိတာလှုပ်ရင်လှုပ်မှသိတာ

သိနေလိုက်တဲ့ခါကျတော့မြေကြီးနဲ့မှလည်းတိုက်ပြူပြီးတကလားခါနေတဲ့သဘောကဗမ်ပိစနာရတာဆိုပထူရထင်ကြတယ်အမာကံသဘောထင်ကြခါနေတာအဲ့ဒါသိရတဲ့ဥစ္စာလေးတွေကကြွတယ်လမ်းတယ်ချတယ်လို့မှတဲ့ခါမှာအဲကြွတယ်လာတာတည်သောတာလမ်းလိုက်တာကျွေးလိုက်တာကဝါရောတာလေးကြတော့တာကအာဝေါတာတိုက်ခံပြီးတော့ထိနေတာကသူကအာပထူရကို အဲဒါလေးပါဒါလေးပါအာအထူဝိတ္တဒါလေးပါပဲဟုတ်တယ်အဲဒီဒါလေးပါတွေကရုပ်ပဲအဲတိပြီးပြီးသွားတာတွေကအဲတိရကြွရင်ကြွတယ်လို့ပြီးတာလှမ်းရင်လှမ်းတယ်အဲရွေ့တယ်ပြီးတော့လေးကြပါရင်လေးကြသွားတယ်တိုက်ခါပြီးတော့ထိနေထိနေတယ်အဲဒီလိုပြီးတဲ့ဥစ္စာဒါလေးတွေကကာယဝိညာဉ်ပဲဆိုတိပြီးမှုကာယဝိညာဉ်နဲ့တရားပဲ

အဲဆိုရအောင်လေဒါလေးဆိုပြီးတော့နောက်တစ်ခါထားပြီးတော့ရှင်းရ၆ပါးရှိကလောကဖြစ်သည်၆ပါးရှိကလောကဖြစ်သည်၆ပါးမှာချင်းပေါင်းသင်းနေသည်၆ပါးမှာချင်းပေါင်းသင်းနေသည်၆ပါးကိုဆွဲလူပဲခေါ်သည်၆ပါးကိုဆွဲလူပဲခေါ်သည်၆ပါး၌အားဆိုင်ပင်ပါမည်၆ပါး၌အားဆိုင်ပင်ပါမည် 6ပါးရှိကဆိုတာဘာ6ပါးတော့ဆိုတော့အတွင်းအာရဏ6ပါးမျက်စိနာနှာခေါင်းလျာကိုယ်စိတ်ဒီအတွင်းအာရဏ6ပါးကိုလောကတ attva ဟုခေါ်သည်ပေါ့လေလားဒါကိုဆိုတယ်ကွာ6ပါးရှိရဲ့အဲဘုဒ္ဓံရှိတဲ့ပုဂ္ဂိုလ်တွေလည်းသုက္ကုသုံးပါးကျန်မဆိုဘဲနေရင်လည်းမှတ်မှာမဟုတ်ဘူး အဲလိုက်ဆိုမျက်စိမျက်စိနာနာနှာခေါင်းနှာခေါင်းလျာလျာကိုကိုစိတ်စိတ်ဒီအတွင်းအာရဏ6ပါးကိုဒီအာရဏ6ပါးကိုလောကတ attva ဟုခေါ်သည်လောကတ attva ဟုခေါ်သည်မျက်စိမျက်စိနာနာနှာခေါင်းနှာခေါင်းလျာလျာကိုကို စိတ်ဒီအတွင်းအာရဏ6ပါးကိုလောကသတ္တဝါဟုခေါ်သည်မျက်စိနာနှာခေါင်းတရားကိုယ်စိတ်ဒီအတွင်းအာရဏ6ပါးကိုလောကဟုခေါ်သည်မျက်စိနာနှာခေါင်း 6ပါးကိုလောကတ attva ဟုခေါ်သည်လောကတ attva ဟုခေါ်သည်ကဲဆိုကြပါယေတိနာနခောတယကိုသိယေတိနာ6ပါးကိုလောကတ attva ဟုခေါ်သည် ရှိကလောကဖြစ်ပြီး6ပါးရှိကလောကဖြစ်ပြီးဆိုတဲ့6ပါးဟာပဲ6ပါးကိုဆွဲလူပဲခေါ်သည်ဒါပဲဒီလိုပဲတရားနဲ့ခုရတာဒီလိုပါပဲ6ပါးရှိရင်ဆိုတော့တွန်းရတနာ6ပါးရှိရင်6ပါးကိုဆွဲပြီးတော့လူခေါ်တယ်တ attva ခေါ်တယ်ဆိုတာဒီတွန်းရတနာ6ပါးပဲသူတို့ရှိလို့ရှိရင်တ attva အသက်ရှင်နေတဲ့အကောင်ပဲခေါ်ရတယ်ဒီ6ပါးအပြင်ဘာမှလည်းမရှိဘူးသူကပုဂ္ဂိုလ်သတ္တဝါကောင်းလေးလည်းရှိတာမဟုတ်ဘူး ယောက်ပါကိုပဲသူပုဂ္ဂိုလ်သတ္တဝါလို့ခေါ်နေတာပါတဲ့အဲ့ဒါကိုသိအောင်တရားထုတ်တဲ့ပုဂ္ဂိုလ်ကသိအောင်တော့အတူတူဒါပဲရှိတာပဲလို့မြင်တဲ့အခါကာလမှမျက်စိနဲ့မြင်ပြီးတဲ့စိတ်ဟောဒါလေးရှိတာကြားတဲ့အခါကာလမှနားနဲ့ကြားပြီးတဲ့စိတ်ဟိုမြင်ရကြားရတာတွေကတော့သတ္တဝါဟုတ်ချင်ပါလေဟုတ်တယ်သူကတော့ မြင်ရတာတွေကတော့မြေကြီးကမြင်တယ်တုံးမြင်တဲ့တိုင်းမြင်တယ်ဆိုမြင်ရတာကတော့ဘူးပါတော့ဟုတ်ချင်မှာဟုတ်တယ်ကောကြားတာလည်းဒီတိုင်းပဲကြားတာလည်းလေတာနဲ့မိုးတာနဲ့ကြားနေကြားတဲ့အတန်တွေကတော့ပုဂ္ဂိုလ်သတ္တဝါမဟုတ်တာတွေလည်းရှိတယ်ကွာအဲဒါကြောင့်မို့မြင်တဲ့အခါကလည်းမျက်စိနဲ့မြင်သိတာကတော့ဒါပုဂ္ဂိုလ်သတ္တဝါနဲ့ဆိုင်နေတော့ပုဂ္ဂိုလ်သတ္တဝါလို့ခေါ်ရတဲ့

နောက်မနာယရဏတဲ့တဲ့စိတ်ကူးစဉ်းစားကြပြီးနေတဲ့အခါတွေမှာအဲစိတ်ကူးကြပြီးနေတာလေဒီကတော့ဒီမှာတော့တရားဌာနထည့်မှတာဘူးနှလုံးယုတ်မထည့်မှတာတော့ဘူးအဲစိတ်ကူးစဉ်းစားကြပြီးမှုလေအဲဒါလေးဟာပုဂ္ဂိုလ်သတ္တဝါလို့ခေါ်ရတဲ့ဥစ္စာပဲအဲဒါပဲတဲ့ဒါတော့6ပါးမှာရှင်ပေါင်းသင်းနေပြီတဲ့6ပါးကို6ပါးမှာပဲရှင်းကပ်ပြီးကြလားပေါင်းသင်းနေတယ်ဆို6ပါးလေး6ပါးကတော့

တော့ဘာနဲ့ပဲပေါင်းစပ်ဆက်ဆံပြီးတော့နေပြီလောကပေါင်းစပ်ဆက်ဆံနေပြီကျန်ဆိုတာမှအသင်းအသင်းတပါအနာအရသာအတွေ့သဘောအာယုံဘောအာယုံဒီအပြင်အာယနာ6ပါးနှင့်ဒီအပြင်အာယနာ6ပါးနှင့်ပေါင်းသပ်ဆက်ဆံပြီ ဘောဓိသက္ကာမိဒီပြင်အာရမ6ပါးနှင့်ဒီပြင်အာရမ6ပါးနှင့်ဘောဓိသက္ကာမိဘောဓိသက္ကာမိအသင်သသာအနာအရသာအတွေ့သဘောအာယုံသဘောအာယုံဒီအာရမ6ပါးနှင့်ဒီပြင်အာရမ6ပါးနှင့်ဒီပြင်အာရမ6ပါးနှင့် ဘုံနဲ့ဆက်ဆံနေပြီအသင်အသင်အပန်းအပန်းအနာအနာရတာရတာအတွေ့အတွေ့သဘောအာယုံသဘောအာယုံဒီပြာယမ6ပါးနဲ့ဒီပြာယမ6ပါးနဲ့ပေါင်းတဲ့ဆက်ဆံနေပြီပေါင်းတဲ့ဆက်ဆံနေပြီသဒ္ဓမအသင်အပန်း Allah သက်သာနဲ့ဆိုတာဒါပဲလူပြောင်းတဲ့ကြောင့်နဲ့ဘောင်းသက်သာနဲ့ဆိုတာလည်းအတူတူပဲဒီလိုပဲသူသာလူပြောင်းတဲ့ကြောင့်နဲ့တော့မြင်တာကိုမြင်ရတော့ဟောအစင်းအာရုံအစင်းမြင်တာကိုဘုသူမြင်တယ်ဆိုပြီးတော့အဲဒီမြင်ရတဲ့ပုဂ္ဂိုလ်နဲ့သူသက်သာတာကိုအဲဒီလူပြောတဲ့စကားကြားကြတော့လည်းပဲဒါဘသူပြောတာကြားတယ်ဘသူနဲ့စကားပြောတယ်ဆိုဒါအတန်နဲ့အတန်နဲ့သက်သာနေတာလို့ပုဂ္ဂိုလ်သားတော်ရတယ်ပဲတွေ့အောင်တယ် ဘာမှကြတာပဲမြင်ရရင်လည်းအစင်းမှပေါ်ရလေးမြင်တာလူပုဂ္ဂိုလ်ကြီးဒီကိုယ်လုံးမြင်တယ်တော့မလားဒီကိုယ်လုံးပဲဟုတ်နေမှာတော့သူကပေါ်ရလေးတယ်ပေါ်ရကရေကွန်ပေါ်ကရှိတာလေအဝိုးဝထားလို့ကျင်ပြအဝိုးပေါ်ကနေဆင်းနေတယ်လူတော့အတွင်းသားတော့မမြင်ရဘူးအဝိုးမိုပဲထားရင်လည်းပဲအဲဝိုးမဖုံးတဲ့နေရာတွေမျက်နာတို့လက်တို့ကပေါ်နေကြတယ်ဒီပေါ်ရကအရေကွန်ပေါ်ကအဆင်းလေးသားတွေမြင်တာပဲအတွင်းသားတွေပဲမြင်နေမှာတော့မမြင်ဘူးအဲ့ဒါလေးနဲ့သူဆက်ဆံနေတာဒါလေးနဲ့သူ မိတ်ဆွေလုံးအပိမိတ်ဆွေလုံးအဲဒီဒီအသင်းအာယုံနဲ့ပဲသူတွေ့နေတာပဲဒီတိုင်းကြည့်တဲ့ဒါနဲ့ပဲတွေ့နေတာဒီနေရာမတွေ့ရဘူးဒါပေမဲ့လို့စိတ်ထဲကတော့ဘယ်သူနဲ့တွေ့ရလဲဘယ်ဝါနဲ့တွေ့ရဒီလိုသင်ရတာပေါ့အတန်ကြာရလဲဒီလိုအသာလေးကြာတာအသာယုတ်ကလေးကြာတာပဲအဲ့ဒါဘယ်သူနဲ့ဘယ်သူနဲ့စကားပြောရတယ်ဘယ်သူနဲ့တွေ့ရတယ်ဒီလိုသင်တာကိုအနတ်နာညာလဲအဲ့ဒီပုဂ္ဂိုလ်ရဲ့အနတ် အနာလေးနာလာတဲ့ဒီပုဂ္ဂိုလ်တွေ့ရတာမဟုတ်ဒါပေမဲ့ဒီပုဂ္ဂိုလ်နဲ့တွေ့ရတယ်လို့သိကထင်ရတယ်ဒါကအရတာကိုစားကြရတာစားတော့ဘသူကချက်ကျွေးလို့အဲဒါဒီပုဂ္ဂိုလ်နဲ့တွေ့ရတယ်မှားတော့စားတဲ့ရတာတွေပြီးအတွေ့အထိကြတော့အဲပုဂ္ဂိုလ်တယောက်နဲ့ပုဂ္ဂိုလ်တယောက်နဲ့တွေ့ကြသိကြတယ်ဆိုလို့ရှိရင်ပြင်လက်ဆွဲနှုတ်ဆက်တဲ့စသဖြင့်ပေါ်လေဒီလိုဟာတွေကဘယ်သူက

ဟောစိတ်ကူးစဉ်းစားကြံပြီးတော့ယူတဲ့အာယုန်တွေစိတ်ကူးတဲ့စဉ်းစားတဲ့အာယုန်တွေပေါ်နေအဲ့ဒါတွေနဲ့သူမိတ်ဆွေလုပ်ပြီးတော့နေတာစိတ်ကူးတဲ့စဉ်းစားစိတ်ကူးစဉ်းစားတဲ့ပေါ်လာတာတွေကတော့ပုဂ္ဂိုလ်နေရာချင်းအကောင်းတဲ့နေရာချင်းလည်းသူပေါ်နေတာပေါ့အမှားတော့မဟုတ်ဘူးသဘောအာယုန်တွေတဲ့သူကပုဂ္ဂိုလ်သတ္တဝါနေရာချင်းပေါ်လာတဲ့ပညာအာယုန်တွေပေါ်တယ်ပညာအာယုန်တွေအများဆုံးအချင်းပေါ်နေတာပါပဲစိတ်ကူးတဲ့စိတ်ကူးတဲ့စိတ်ကူးတဲ့ပညာအာယုန်တွေလည်းပေါ်နေအဲဒီတော့အဲဒီ အာယုံ6ပါးနဲ့သတ္တဝါလို့ခေါ်အဲလောကလို့ခေါ်တဲ့သတ္တဝါအောင်6ပါးနဲ့သူပေါင်းစပ်ဆက်ဆံပြီးတော့နေပါတယ်အမှန်တရားကိုသိကျင်အာယုံ6ပါးပါပဲအောင်6ပါးပုဂ္ဂိုလ်သတ္တဝါလို့ထင်ရမယ်ပုဂ္ဂိုလ်သတ္တဝါမဟုတ်ပါဘူးတဲ့အစင်းမြပါပဲအတန်မြပါအနာမြပါပဲအဲဒီလိုအာယတနာအပြင်အာယတနာတရားတွေပဲဒါပဲရှိတယ်ပြီးတော့ မိမိကသုံးဆောင်ကြခါစားကြအနေအားဖြင့်လိုက်လာရှာဖွေပြီးတော့နေတာတွေရှိတယ်အဲ့ဒါတွေပါလေအဲ့ဒါတွေလည်းပါလေတော့ဆိုလို့ရှိရင်ဒီအာရုံ၆ပါးပဲဒီအာရုံ၆ပါးတွေရအောင်လိုက်ရှာနေတာတဲ့အမြင်ကောင်းလေးအမြင်ကောင်းအသင်ကောင်းလေးတွေအဝတ်အစားဖြစ်ဖြစ်သုံးဆောင်ဖြစ်ဖြစ်အဲ့ဒါတွေရအောင်ရှာရတယ်အသင်လေးရှာနေတာပဲအဲအပန်းအပန်းကောင်းလေးရအောင်အနာကောင်းလေးရအောင်အရာအရာကောင်းလေးရအောင်အတွေ့အထိကောင်းလေးရအောင် မိမိကိုယ်၌လည်းဒီအသင်သာနာကောင်းလေးတွေနဲ့ပြည့်စုံအောင်အသုံးဆောင်နေအားဖြင့်လည်းပြည့်စုံအောင်အပေါင်းအသင်းနေအားဖြင့်လည်းပြည့်စုံအောင်အဲ့ဒါတွေလိုက်လာရှာဖွေပြီးတော့နေကြတယ်တဲ့ဗျာအောင်၆ပါးနဲ့စပြီးဒီကလည်းတတ်တော်တွေသင်မနေကြတာပဲတဲ့အမှန်ကတော့မိမိတို့ထင်တဲ့အတိုင်းသုံးဆောင်ခံစားရတဲ့ပုဂ္ဂိုလ်ရဲ့တတ်တော်ရဲ့မရှိပါဘူးတဲ့ဒါတွေဟာအဲ

ဝိပဿနာရှုတဲ့ခိုက်တာဝိပဿနာဉာဏ်ကောင်းနေတဲ့ခါတော့အဲ့ဒီတိုင်းပဲသင်တယ်သဘောတရားတွေကြီးတယ်ပဲမြင်လာမှလည်းသဘောတရားကြားလာမှလည်းသဘောတရားပြင်ကကြားလာတာလည်းသဘောတရားအတွင်းကပြီးလာတဲ့သဘောတရားကြီးတယ်ကြားတယ်ဆိုတော့ကြားတယ်ကြားတယ်လို့မှတ်တိုင်းမှတိုင်းဟာကြားတယ်အပန်ကလည်းသူ့ဥစ္စာပြင်ကကြားလာတဲ့အပန်ရုပ်သဘောတရားကြားပြီးနေတာကလည်းသဘောတရားကြားပြီးမှုတရားဖြစ်တဲ့နာကလည်းသဘောတရားပဲ ဒါပါရှုမှတ်လိုက်တဲ့စိတ်ကလေးရတဲ့သဘောတရားပဲဒုက္ခိတနဲ့သူပြစ်ပြီးပြက်သွားတဲ့သဘောတရားကြီးလေသို့သူမြင်ရတာရောတွေးကြည့်ကြရတာရောသိကုစဉ်းစားကြကြရတာဒီလိုကြီးတဲ့ပဲဒီဘက်ကကြာလာပဲအာယုန်တွေကလည်းပဲသဘောတရားပဲအတွင်းကနေဖမ်းပြီးနေတဲ့ဝိညာဉ်တွေကလည်းပဲသဘောတရားဝိညာဉ်ဤတရားဖြစ်တဲ့ယုတ်ကလည်းသဘောတရားနောက်ကနှလုံးသွင်းရှုမှတ်ပြီးတော့တဲ့ဝိပဿနာစိတ်ကလည်းသဘောတရားဒုက္ခိတနဲ့သူပြစ်ပြတဲ့သဘောတရားကြီးတယ်ပဲလို့ညာထဲမှာပြင်းသွားဖို့ ယခုရှုမှတ်နေတော့မှဖြစ်ပြနေတဲ့သဘောတရားတွေတွေ့ရသလိုပဲရှိကမရှုခင်ကလည်းပဲဒီလိုဖြစ်ပြနေတာတွေပဲနောင်လည်းပဲဒီလိုပဲဖြစ်ပြပြီးတော့သွားအောင်မယ်ဒီသဘောတရားတွေကြီးတယ်ပဲမိမိတဏ္ဍာနာမဟုတ်ဘူးသူများတဏ္ဍာလည်းအတူတူပဲသဘောတွေလည်းဒီလိုဖြစ်ပြနေတာတလောကလုံးလည်းဒီလိုပဲညီညွတ်ကြလို့တခါလဲဟိုတဲ့များမှာစိတ္တများကြီးတွေညီညွတ်ကြလို့လှမ်းပြီးတခါလဲနင်းသွားတယ်လို့တခါလဲသဘောတရားတွေဒုက္ခိတနဲ့သူဟာ အလောကလုံးတစ်ချိန်နဲ့တစ်ချိန်နဲ့စစ်ပေါ်လိုက်ကြောက်သွားလိုက်စစ်ပေါ်လိုက်ကြောက်သွားတယ်လောကလုံးတစ်ခါတည်းတဏှီတဲ့တဏှီတဲ့ဖြစ်ပြနေတဲ့တရားတွေကြီးရယ်ပဲလို့ဆိုတာဒီဥစ္စာကိုသဘောပေါက်ပြီးတော့သွားဖို့ရအဲ့ဒါသဘောပေါက်သွားလို့ရှိရင်တော့နာကောင်းပါလေလားဘုံလုံးဘာမှပါရစရာမရှိဘူးဘာမှခြေတွဲနေစရာမရှိဘူးဘာမှလည်းညွန်စရာမုန်းစရာသုစုစရာမရှိဘူးအဲ့ဒါတွေကိုသင်မြင်အောင်လို့ဒီဒေသနာဟောထားပါတယ် အဲဒီသာလေးသမိုးလေးဆိုပြီးဒီဘက်ကတော့ရအောင်လေရှိပိုက်သွားအောင်၆ပါးရှိကလောကဖြစ်သည်၆ပါးမှာရှင်းပေါင်းသင်နေပြီ၆ပါးကိုဆွဲလူပဲခေါ်သည်၆ပါး၌အားဆိုင်ပင်ပါမည်၆ပါး၌အားဆိုင်

ဘယ်ဟာပါလဲဘယ်ဟာဒီပါလဲလို့မေးပါတယ်နေယနာပုစီတော်ပြုဟိနေယနာဆံ့မြောက်ကြောင့်ဖြစ်သောတရားကိုပုစီတော်မင်းများပါ၏ပုစီတော်မင်းများသောရှင်ဘုရားသည်ပြုဟိဟောကြားတော်မူပါလောဒါတော့အဲဒီ၆ပါးသောတရားတွေအားဆိုင်ပြီးတော့ပင်မနေတယ်ဆိုတော့ဒီမပင်မမဲနဲ့လွတ်မြောက်တဲ့တရားလည်းရှိရမှာ တို့မြောက်ကျင့်တဲ့တရားကပဲတရားပါလေအဲ့ဒီတရားကိုသင်ပြဟောကြပါဦးဘယ်လိုလုပ်ပြီးတော့မြောက်ရမလဲသတံဘယ်ပုံပဲနည်းဖြင့်ဒုက္ခဆင်းရဲမှာပေါ့မှုစတိလွမြောက်ပါသနည်းအရှင်ဘုရားအဲဘယ်ပုံပဲနည်းကျင့်ပြီးတော့လွမြောက်ပြီးတော့သွားပါသလဲဆိုတော့ဆက်ပြီးတော့မင်းများပါလေမင်းများတဲ့မြတ်စွာဘုရားကဖြေထားတယ်

ကာမဂုဏ်၅ပါးတဲ့ကာမဂုဏ်၅ပါးဆိုတော့အာယုံ၅ပါးအပြင်အာယရဏ၅ပါးပေါ့မနဆိုလိုက်တော့ကိုမနကြီးလို့ပြင်သူကဓမ္မာယရဏရောအပြင်အာယရဏ၆ပါးပါပဲမနောသတ္တမနလည်း၆ခုမြောက်ရှိကုန်သောစိတ်လည်း၆ခုမြောက်ရှိကုန်သောစိတ်၆ခုမြောက်ဆိုဓမ္မာယရဏလည်း၆ခုမြောက်စိတ်အာယုံပြည့်တဲ့ဓမ္မာယရဏနဲ့တကွကာမဂုဏ်၅ပါးသစ္စာကာမဂုဏလောကေမနောသတ္တပဝေရိတာ

ဥပါဒာနာဆွဲလန်းရဖြစ်တဲ့တရားတွေတဲ့ဆွဲလန်းပြီးတကလားပင်မရဖြစ်တဲ့တရားတွေငါဥစ္စာပဲငါပဲဆိုပြီးတော့ပင်မနေတာတဲ့ဒါတွေကိုလိုက်တာရှားပွေးနေကြတာပေါ့အသင်ကောင်းနေရအောင်အပန်ကောင်းနေအနံကောင်းနေရတာကောင်းနေတွေ့ကြည့်ကောင်းနေအဲသဘောအာယုံကောင်းနေသဘောအာယုံကောင်းနေဆိုတာကတော့အခါသာသိဆင်းရဲစွာနေနိုင်အောင်ဆိုတာသူပဲသူပဲအဲဆင်းရဲစွာနဲ့ စိတ်ဆင်းရဲခြင်းမရှိပဲကိုယ်ဆင်းရဲခြင်းမရှိပဲနဲ့နေနိုင်အောင်ကိုယ်ရဲ့စီအများအားချမ်းသာပြီးတော့လည်းပြောရှင်းနေနိုင်အောင်ဝမ်းမြောက်ဝမ်းသာနဲ့ပြောရှင်းအေးချမ်းသာနေနိုင်အောင်ရှားပွင့်နေတာလေအဲ့ဒါသဘောအယုံတွေပဲပြောစားသဘောအယုံတွေအဲ့ဒီအောင်၆ပါးတရားတွေသွေးလာရဖြစ်တဲ့တရားတွေပဲတဲ့ဒါတွေအတွက်ပြန်မနေကြတာတဲ့တတ္တဝါတွေကပြန်မနေတာသာပါပဲလို့သိရှင်းပါတယ် သင်လည်းသင်ကြပါရဲ့သူကဒါတွေအတွက်ဒုက္ခရောက်နေတာပဲဒါတွေအလိုမရှိဘူးဆိုရင်အလိုမရှိတဲ့ပုဂ္ဂိုလ်ဟာသက်သာတာနည်းနည်းအလိုနည်းရင်နည်းနည်းသက်သာတာအလိုများလို့ရှိရင်နည်းနည်းကြီးဒုက္ခရောက်တာပဲဒီအာယုန်တွေရဖို့ရလောဘမကင်းတဲ့ပုဂ္ဂိုလ်ဆိုတော့လူချင်းမှုတော့ရှိတာတော့ရှိမှာပေါ့ဒါပဲမဲ့လို့သူ့ဘုရားသိပြီးတော့လူချင်းနေသွားသူ့ဘုရားသိပြီးတော့မဲမမောမဟုတ်တော်ရုံမဲ့ ညာနာကြီးလိုချင်တဲ့ပုဂ္ဂိုလ်ညာနာကြီးလိုက်ကြတယ်ညာနာကြီးဒုက္ခရောက်လာသိပြီးတော့ဘီမဆိုင်ပဲနေတဲ့ပုဂ္ဂိုလ်ကတော့တာယုံနဲ့သူဆောင်ရမျှတာပြီးတော့သူလည်းနဲ့သက်သာတယ်အဲဒါကြောင့်ကျောင်းကျဆိုင်ပြီးပြမန်းရဖြစ်တဲ့ဆွဲလန်းရဖြစ်တဲ့တရားတွေကအဲကာမုံ၅ပါးနဲ့သဘောအာယုံပါပဲအဲဒီအာယုံ၆ပါးတရားတွေပါပဲဒီပါလေး ရူပါယုံသာရယုံဆိုတော့ဗာမညဆိုရင်သိမထင်ကြဘူးကာမဂုဏ်ဆိုတော့ပိုးထင်ကြတာပေါ့လေကာမဂုဏ်အာယုံတွေအာယုံနဲ့အာယုံတိုင်းလည်းလူတွေကလူကျင်တာမဟုတ်ပဲကိုမြင်ရတဲ့အာယုံဆိုရင်မကောင်းတဲ့မြင်ရတာတွေတော့သတ္တဝါတွေကလုံမလို့ရှင်ပဲဒါတွေတော့မကြိုက်ပါဘူးဒါတွေမချပါဘူးမကောင်းတဲ့အမြင်မကောင်းတဲ့ကြားမကောင်းတဲ့အနာမကောင်းတဲ့အရာသာရတာမကောင်းတဲ့အတွေ့အထိဒါတွေတော့မချကြဘူး ရှားနေတာပါကာမဂုဏ်ဆိုတဲ့ကောင်းတာတွေရှားနေကြတာအောင်မြတ်စွာဘုရားဒီမှာကာမဂုဏ်နဲ့ဟောတယ်။အောင်၆ပါးမှာကျောင်းရဆိုင်ပင်မနေတယ်ဆိုရင်အောင်နဲ့အောင်နဲ့စပ်ပြီးတော့ကိုအဲကျောင်းရဆိုင်ပင်မလာမဟုတ်ဘူးအာယုံကောင်းနေနဲ့ကျောင်းရဆိုင်ပင်မနေတာ။အာယုံကောင်းနေနဲ့လာလာဘဘတင်းနေတယ်အာယုံတွေအပန်ကောင်းနေအနံကောင်းနေအရသာကောင်းနေအတွေ့အထိကောင်းနေဒါတော့

လာလာဘဘတင်းနေတဲ့ယူပါယုံကာမဂုဏ်တွေပတ္တာယုံကာမဂုဏ်တွေဒါနာယုံသာသာယုံပုတ္တဘာယုံကာမဂုဏ်တွေကာမဂုဏ်၅ပါး၅ပြာကာမသတ္တစိတ်တွေ၆ခုမြောက်သောစိတ်စိတ်ဆိုတာဓမ္မယုံကိုဆိုလိုတဲ့ဒီမှာသူပါဠိရှိတဲ့တိုင်းဒီမှာစိတ်လိုပဲပါတော့ပြန်လာတယ်သာရစိတ်တွင်ဆိုစိတ်သက်သက်ကလေးတော့မဟုတ်ဘူးဓမ္မယုံပဲဓမ္မယုံနဲ့

ငါပဲတင်တာလက်ကြည့်လိုက်လို့ရှင်တယ်လက်မှာအသွေးရောင်ဆင်းလေးတွေမြင်ရငါပဲလို့တင်တယ်အတန်လည်းကိုယ်တန်ကိုကြားပြီးငါပဲလို့တင်တာအနာလည်းကိုယ်တန်ကရှိတယ်အနာရှိတာငါပဲတင်တာအဲရတာကတော့သူဒါတော့သိုးလာမဲ့သိပြီးတော့မရှိတာဘူးရတာကတော့ပရိဘောဂရတာဆိုတော့ရှိတယ်ကိုယ့်အကိုလောက်ကန်ပြီးတော့အထုတ်ပြီးတော့ပြည်စုံတာလေးတွေသုံးဆောင်ရတော့အဲဒီလိုဥစ္စာပုဂ္ဂိုလ်နဲ့စပ်ပြီးဒီကရာနေမှာ သုံးတော်ရတာလေးတွေပါရတာလေးတွေဒါလေးတွေလည်းရှိတယ်။ဒါပြီးဘောရတာကောအတွေ့အထိတွေကိုကိုကိုတွေ့ထိတာတွေလက်လက်ချင်းတွေ့ထိလက်နဲ့ချင်းနဲ့တွေ့ထိလက်နဲ့ကိုယ်နဲ့တွေ့ထိတဲ့အခါအဲငါ့ကိုငါရှိနေတယ်ငါပဲလို့သူကရှင်းနေတော့အဲဒါတော့သဘောအာယုန်တွေမှလည်းဒီတိုင်းပဲကိုယ်ထဲမှာချမ်းသာပြီးတော့နေငါပဲလို့ရှင်းတယ်ကိုယ်ထဲဆင်းရဲလည်းငါပဲလို့ရှင်းတယ်ဝမ်းမြောက်ဝမ်းသာနေငါပဲလို့ရှင်းတယ်ဘယ်လိုမှသာနေလည်းငါပဲလို့ရှင်းတယ်

ငါပဲဟူ၍ဆွဲလန်းအပ်သောတန်တို့၆ပါးသောတရားဒီကဓမ္မဘေဘာနိရှင်တရားအာနေရာချင်းငါပဲနေရာချင်းဆွဲလန်းတဲ့ဒီ၆ပါးသောတရားဘာပါလဲလို့မေးတော့မြတ်စွာဘုရားအစ္စကာမဂုဏလောကိမနောသတ္တပဝိရိဒာလောကီလောက၌ နောသဓမ္မနလည်း6ခုမြောက်ရှိကုန်သောဝါစိတ်လည်း6ခုမြောက်ရှိကုန်သောဝါဓမ္မယုံလည်း6ခုမြောက်ရှိကုန်သောမစ္စကာမဂုဏ5ပါးသောကာမဂုဏ်တို့ကိုပဝေဟိတာငါဟာငါပဲဟုဆွဲလန်းအပ်သောတရားတို့ဟုဟောကြားအပ်ကုန်၏ငါဟာပဲငါပဲလို့ဆွဲလန်းတဲ့တရားတွေဒါတွေပါပဲအဲ့တော့ဒီကသမှုသမှုကပြင်းဆိုရတယ်

ဝိပဿနာမရှိလို့နိစ္စဒုက္ခအနတ္တဖြင့်အဲ့ဒီတရားတွေကိုလိုလားနိစ္စမှုဖြစ်လိမ့်မယ်။မြင်ရကနေပြီးတော့လည်းနိစ္စမှုဖြစ်မယ်။ကြားကလည်းဖြစ်မယ်၊နာရကစရကဒုတိယကဖြစ်မယ်၊ကိုယ်ရစရလှူကြရကဖြစ်မယ်၊စိကုသနာကြံစီရကဖြစ်မယ်။ဖြစ်ဖို့ရအသင့်ပဲတဲ့။အခုသောကမှာတတ္တဝါတွေနိစ္စမှုလိုလားမှုတွေဖြစ်နေတာဘယ်ကဖြစ်တာလဲဆိုအဲ့ဒီကဖြစ်နေတာပဲ။မြင်ရကနေပြီးဖြစ်တာရှိတယ်။မမြင်ရင်မဖြစ်ဘူး။ မျက်စိမမြင်တဲ့ပုဂ္ဂိုလ်ပြိတ္တိကလည်းမမြင်တဲ့ပုဂ္ဂိုလ်သွားပြီးတော့မေးကြည့်ဘယ်လိုဆင်းရဲကြိုက်သလဲဖြူဖြူကြိုက်သလားမေးကြည့်မဲမဲကြိုက်သလားမေးကြည့်ဝါဝါကြိုက်သလားပြာကြိုက်သလားမေးကြည့်ဘာမှကြိုက်တယ်ပြောတာမှမဟုတ်ဘူး तू မှသိမှမသိပဲမမြင်ဘူး तू ကမျက်စိမမြင်တဲ့ပုဂ္ဂိုလ်ကဘာဆင်းမှ तू မမြင်ဘူးတော့ဘာဆင်းမှကြိုက်တယ်လို့မပြောနိုင်ဘူးကြိုက်လည်းမကြိုက်ဘူး तू ကနော် तू ထုံးမှမထူးပဲဘာဆင်းပြလို့လည်းပဲ तू မှမထူးဘူး ဖြူဖြူလည်းပဲသူ့မှာဖြူဖြူသူမမမြင်ရပဲမဲမဲလည်းသူမမြင်ဘူးဝါဝါပြာပြာစိမ့်စိမ့်ဘာမှသူမမြင်ဘူးအယုစင်လှပါတယ်ဆိုတော့သူမသိဘူးသူဘာမှမြင်တာမှမဟုတ်ပဲဒါတော့မမြင်လို့ရှိရင်မြင်ပြီးတော့ဖြစ်တဲ့နှစ်သက်မှုမျိုးလူလားမှုမျိုးသာနာရာကမဖြစ်နိုင်ဘူးလို့အဲသာနာရာကမြင်ရတဲ့အစင်းနဲ့စပ်ပြီးတော့

နတ်ပြည်အကြောင်းတွေဟောကြတယ်နတ်ပြည်မှာနတ်သားတွေနတ်သမီးတွေစပါဘုံတွေပါတယ်လျှောက်ပြီးတော့ဟောကြတယ်ဘယ်လိုလဲဟောနေနေသူကလူတွေကမြင်မှမမြင်ဘူးပဲသန္တာရကလည်းသိမဖြစ်ပါဘူးသူကတော်ရုံပဲဒီနေ့ထာတာမရှိဘူးလူပြည်လောကမှာတုံးနဲ့တုံးနဲ့တွေ့ရမြင်ရတဲ့ပုံကိုယ်တွေအပေါ်မှာနှစ်သက်နှစ်သက်မှုပါမှုဖြစ်တယ်လို့အဲဒီနတ်ပြည်နဲ့စပ်ပြီးတော့နတ်ပြည်အပေါ်မှာနှစ်သက်မှုပါမှုမဖြစ်ပါဘူးသူကအဲဥစ္စာစာတွေက တရားတွေကကြားတာရှိတာပဲကိုယ်တိုင်မှမတွေ့ပဲဘူးကိုယ်တွေတွေကထက်နေတယ်ကွာအဲကိုယ်တွေတွေကတကယ်မြင်ရတာအုံနေအဲဒါတွေနဲ့စပြီးတကယ်လည်းနှိမ့်သက်မှုလိုလားမှုတွေပြင်းတယ်အဲဒါကြောင့်နှိမ့်သက်လိုလားမှုတွေဟာတဲ့ဒီအသင်းအာရုံနဲ့စပြီးတော့လည်းဖြစ်ဖို့ရအကြောင်းရှိနေပါတယ်တဲ့ဖြစ်နိုင်ပါတယ်ဝိပဿနာဉာဏ်နဲ့အနိစ္စဒုက္ခအနတ္တမသိရင်ဖြစ်မယ်ဒီအာယုံနဲ့စပြီးတခါမြင်ပြီးရင်အဲ့ဒီအာယုံဖြစ်မှာ မြင်တော့ကလည်းရှုပြီးအနိစ္စဒုက္ခအနတ္တသိရင်လည်းသိမသိလို့ရှိရင်အဲ့ဒီအာရုံနဲ့စပြီးတော့ဖြစ်လိမ့်မယ်တဲ့အကြောင်းညွှန်တဲ့အခါမှာအခုလောလောဆယ်တော့တချို့မဖြစ်ပါဘူးတချို့လည်းလောလောဆယ်တခါလည်းမြင်ကလေးကစပြီးဖြစ်သွားတော့တာပါကနေတယ်တချို့ကမြင်တော့မဖြစ်သေးဘူးသို့တော်လည်းနောင်ပေါက်စမိတဲ့အခါအကြောင်းညွှန်တဲ့အခါပြန်စဉ်းစားမှနှိမ့်သက်မှုတွေဖြစ်လာဗာမှုတွေဖြစ်လာအဲဒီတော့မြင်ရတဲ့အခြင်းနဲ့စပြီးတော့ဖြစ်နိုင်တဲ့သာနာကရှိတယ်ထို့အတူကြားရတဲ့ဗာနဲ့လည်းဒီတိုင်းပဲ ကြပြီးအပြစ်မှာနားတယ်နားတယ်လည်းစပြီးပြင်းနိုင်တယ်စားတယ်ရတာလည်းစပြီးနေဒုတိယလည်းဒုတိယလည်းစပြီးတော့ပြင်းနိုင်တယ်อืมသေကုသနာကြာတိမှုလည်းစပြီးတော့ပြင်းနိုင်တယ်အဲဒီလိုပြင်းနိုင်တဲ့သန္တာရာဂတွေရှိပါတယ်တဲ့အဲဒီသန္တာရာဂတွေကိုပယ်ရမှာဣဋ္ဌသန္နာဝိရာသေတောဣဋ္ဌဤဆွဲလာနိုင်သောအာရုံ၆ပါးတရားနဲ့သန္တာလိုလားနေတဲ့သန္တာရာဂကို

ဆင်းရဲကလွတ်မြောက်အောင်ဆိုဒီ၆ပါးသောတရားတွေကိုပါရမှုနဲ့တမှုမရှိမှဖြစ်မှာ၆ပါးသောတရားတွေသာကြံမှုပဲနဲ့သာရနေတာကိုနှိစ္စကြံမှုပဲနဲ့နှိစ္စနဲ့ဥပမာအားဖြင့်အယူပြောက်ဆိုတော့အယူပြောက်အယူတရားကသူအယူဆိုတော့သူကသိတာမဟုတ်ဘူးကောင်းတာသုသာတွေဘာမှမသိဘူးသုရိယာတွေသူ့အိတ်ထောင်တဲ့အထက် လူเจ้าတွေလည်းပဲဖိုးတံတွေမှပြီးသူထဲလာစက်ကူတွေလည်းပဲတကယ်ငွေစက်ကူတွေပါတွေမှပြီးတော့စာရုပ်စာတမ်းစက်ကူတွေမှပြီးတော့သူထဲလာတယ်ဖိုးတံတွေမှပြီးတော့အဲကြောက်ခဲတဲ့မြေကြီးခဲတွေလည်းပဲသူပါပြန်ရွှေမှပြီးတော့နာဖိုးတံတွေမှပြီးသူအိတ်ဆောင်နေထဲလာရှိတယ်ယူတွေသူတို့ပဲသူကထဲလာအောင်မဲ့သူစာမကန်ကျင်ဘူးသူကသူကလူယူသားမှအိတ်ဆိုရင်လည်းမဟုတ်သူဖိုးတံပစ္စည်းတွေမှပြီးတော့ယူသားမှဆိုရင်လည်းသူကတိုင်ရင်မကြိုက်ဘူး အဲ့ဒါသူကစိတ်ဖောက်ပြန်နေလို့စိတ်ကယူနေလို့ဖောက်ပြန်နေလို့ပဂရိပညာတွေမဖြစ်ဘဲနဲ့ပညာတွေဖောက်ပြန်ပြီးတော့နေလို့မျိုးမကောင်းတာမကောင်းတာမှသူမသိဘဲနဲ့ပြင်တယ်ဒါတော့သူဟာလေးခင်မင်းတွေ့ရနေတာပေါ့သူမကောင်းတာတွေလည်းကောင်းတာမှဘုမတာတာတွေလည်းဘုတာတာမှပြီးတကလားသူကသိသိတတ်တော့ဤနဲ့သူလွယ်ပြီးတော့သွားသွားရမှယူသွားတာပဲသူကနာမှထားတယ် အဲ့ဒါအမှန်တည်းသိတဲ့ဒီနေ့ကြလို့ရှိရင်ကဲယူကကြောက်တော့ပါပြီဆိုတော့ဒီလိုသိကုလိုက်လို့စဉ်းစားလိုက်တော့ဒီလိုယူလည်းကြောက်တယ်ဂျုံလည်းကြောက်တော့တယ်ရှင်များဒီလိုမျက်စိလည်းကြည့်တယ်လို့ဂျုံလည်းကြောက်တော့ရှိတယ်ကွာသေးသေးပါလေသေးသေးတစ်ခွက်လောက်ကတော့ပေါက်ပြီးတော့ကြောက်တော့ရှိတယ်ဒီလိုလည်းသိမတော့ဘဲနဲ့သူ့လိုလိုကြောက်တော့တယ်ရှိပါတယ်သာအားလည်းတော့ဖြစ်နေတဲ့ဥစ္စာတွေကတော့ကာမကောင်းကြောင်းမင်းတွေကဖြစ်ပြီးသူကံကုန်တဲ့အခါကျတော့သူကကြောက်သွားတယ်ပြည် မြတ်စွာဘုရားလက်ထက်တုန်းကပဒါသာရီထေရီမဆိုအဲ့ဒီပုံပဲပထမအသိတွေဟောပြန်ယူလိုက်တော့သက်သက်သက်လဲနေတာပဲဒီကရဲအဝစားတောင်ဝေးရမှမသိဘူးမြတ်စွာဘုရားတန်ရောက်တဲ့ခါကျမြတ်စွာဘုရားကနေပြီးတော့သတိပေးတာနဲ့တတိန်ပฏิလဘပတိပဂိနိသမတတိန်သတိကိုပฏิလဘရပါလို့တဲ့ဘာမှတူးဆန်းမဟုတ်ဘူးအဲနမရွယ်ကြီးတဲ့ သူငယ်မပေါ့ခြေတုံးကတော့ကိုရင်ကြီးပြောရင်ဒီလိုပဲပကိနမလိုပဲပြောတယ်။မြတ်စွာဘုရားနဲ့ဆိုတော့အခုကလာစဉ်းစားကြည့်တော့သိမကောင်းတော့ဘူးပေါ့လေသူက။ဒါမှမဟုတ်တော့ကတော့သူကအရင်ကြီးဆုံးအကောင်းဆုံးစကားလေးပဲ။တရားနဲ့ဆိုတော့စိတ်သမီးတို့ကတော့ပြောမှာဒီလိုမကိုက်ပါဘူးသူကပမာတိရဲ့နေရ။စိတ်သမီးသတိရပါလို့သတိရပါလို့ဆိုတာဒါလေးပြောရတာနဲ့သတိရတော့ဒီကနေ့ပြန်ပဂရိသတိပြန်ဖြစ်သွား။ဒီမှာသူကအဝတ်မပါမှမပါဒီမှာသိတယ်။ ဒီလိုပါဒီလိုတပါတရားတွေစတော့အဲဒီကစားပြီးယူပြောက်သွားတာအဲဒီလိုပဲယူနေတဲ့ပုဂ္ဂိုလ်ဟာယူနေတဲ့ခါကလာတော့ဖိုးရနေလို့ထင်တဲ့ပစ္စည်းတွေမဟုတ်ဘူးပစ္စည်းတွေဘာမှသုံးမကြတာတွေလည်းသူပေါက်ပြီးတော့သိနေတာဒါချင်းချင်းတွေ့တာနဲ့ตายရနေအယူပြောက်လိုက်တာလည်းတခါတည်းဒါတွေဩဘာမဟုတ်ဒုက္ခတွေပဲတခါသွန်ပြလိုက်မှာပေါ့သူဘယ်မှာရတော့မလဲတွေ့တာမှမရှိဘူးအလိုမရှိတော့ဒါအယူတာမဟုတ်ဘူး မယူတဲ့ပုံစံတွေလည်းဒီလိုဟာတွေရှိပါတယ်တစ်ချိန်ကဂျပန်နေစစ်ဆုပ်သွားတဲ့အခါကတော့ဂျပန်ကိုစက်ကူတွေရှိတယ်ဂျပန်ကိုစက်ကူတွေတချို့ကဒါတွေဖိုးတန်လိုက်အောင်မှမှတ်ပြီးသိတယ်အောင်မသူကလဲတော်လဲလိုက်ပြီးတောက်ပြီးတော့စားတယ်အဲအင်္ဂလိပ်ကိုစက်ကူတွေနဲ့တောက်ပြီးတော့သူ့မှာရှိတဲ့အင်္ဂလိပ်ကိုစက်ကူတွေနဲ့ဂျပန်စက်ကူတွေနဲ့ဈေးနဲ့ဈေးနဲ့ပေးပြီးတော့စက်ကူများများရတယ်ဆိုပြီးတော့သူကတည်းကသူကလိုက်ပြီးတော့လဲတယ် ဘုန်းကြီးကတော့တော်ကြည်ကြကောင်းတာပဲလေသူကသိနေတာပါပဲဒီလူတွေတော်တော်ကြတယ်ပြောတယ်လေသူတို့မယုံဘူးသူကတော့ကြပြလာအောင်မယ်ဒါတွေအသုံးကြအောင်မယ်ဖို့တောင်းမယ်သူတို့အောင်မယ်ဘယ်တော့သူကတော့တနေ့နေ့တော့နေတော့မှသုံးကြမှာသူပြီးတော့တာကိုသုံးကြမှာပြီးတော့ပဲဒါတွေသင်မတွေ့ရနေမလဲအစတုန်းကသူကတရားတွေဖို့တောင်းလေအောင်မယ်အောင်မယ်ပြီးသဘောကျနေတာသာယာနေတာ နောက်သုံးမကြဘူးဆိုတာသိတဲ့ခါကျတော့ဒါတွေသိမထားပါဘူးမိချို့သိတာပေါ့လို့လားဘာမှသာမဟုတ်ဘူးဒါကမဟုတ်ဘူးတချို့တချို့ဂိုင်းဆရာတွေဘာတွေကရှိသေးတယ်ဂိုင်းဆရာတွေကတပေါင်းနေဇနီးတွေဘာတွေညာတွေညွတ်ပြီးတော့သူကအဲကိုယ်ထဲမှာသဲတွေအပြည့်ထည့်ထားမယ်နောက်ဘယ်နှလားကြတဲ့ခါကျရင်ရွှေတွေပြည့်လိုက်မယ်ဗာပြည့်လိုက်မယ်ညာပြည့်လိုက်မယ်ဒီလိုကြည့်ရတာပေါ့အဲ့ဒါဘုန်းကြီးကငယ်ငယ်တုန်းကသာမှတ်မိတယ်

ဒီပဲတွေသွန်ပြလိုက်ရတော့မှာမဟုတ်ဘူးသူကပဲသွန်ပြတော့မယ်အဲ့ဒါလိုပါပဲခုဒီအောင်၆ပါးတရားတွေကိုဝိပဿနာဉာဏ်နဲ့အနိစ္စဒုက္ခအနတ္တသဘောတရားတွေအမှန်တိုင်းမသိရင်ဒီတရားတွေကဖိုးတာနေကျင့်မြင်ရတဲ့အာယုန်တွေလည်းဖိုးတန်ကြားတဲ့အာယုန်တွေလည်းဖိုးတန်နာသဒုတိယတွေလည်းဖိုးတန်အသုံးချတဲ့ဥစ္စာတွေလို့ထင်နေတဲ့ကာလပါလုံးအဲ့ဒီတရားတွေနဲ့စပြီးတော့ပါမှုတွေရှိနေသနာရကတွေကျင့် အဲ့ဒီသန္တာသာကတွေပယ်ရမယ်တဲ့ဒါလေးပယ်လိုက်ရင်တော့ချမ်းသာတော့မှာပဲဒါတွေနဲ့စပြီးကြောင်းကြောင်းဆိုင်တော့ခုနကယူတဲ့ပုဂ္ဂိုလ်ကအသုံးကျတဲ့ဝိသုပစ္စည်းတွေသိမ့်ဆဲထားလို့ဒုက္ခရောက်ဟောဂျမန်စက်ကူတွေပို့ရမှပြီးသိမ့်ဆဲထားတဲ့ပုဂ္ဂိုလ်လည်းသူလည်းဒုက္ခရောက်တာခုနတဲရရွှေပြည့်လိုက်မယ်အောင်းမြင်ပြီးတော့အိုးကြီးနဲ့ထည့်သိမ့်ထားသူလည်းဒုက္ခရောက်တာပဲသူကအဲနောက်ပြီးတဲ့အခါကျတော့ဒါတွေအကုန်လုံးကုန်လိုက်တော့အေးရောဒုက္ခမရှိတော့ဘူးအဲ့လိုပဲသူကအဲ ။ဘာကြောင့်ဘာတိကယုံနာတွေကိုဖြစ်တိုင်းဖြစ်တိုင်းရှုလို့ဖြစ်ပြနေတဲ့သဘောတွေပဲလို့သိရတဲ့ကဘယ်ဟာမှလူချင်းစရာမျိုးနှစ်သက်စရာမျိုးသားစရာမရှိဘူးအကုန်လုံးမနှစ်သက်စရာကြီးတဲ့ပဲဆက်ဆုပ်စရာယွန်းစရာမုန်းစရာတွေဘာမှအသုံးမကျတဲ့တရားတွေပဲဒုက္ခသစ္စာဆင်းရဲတရားတွေကြီးတဲ့ပဲလို့ဆိုသဘောပေါက်သွားလို့ရှင်။အဲဒီမှာသနာရကကျင်းသွား။သနာရကကျင်းသွားလို့ရှိရင်

နှိမ့်ချိုက်မှုပါရမှုလေးရှိပါတယ်သန္တာရာကဟောတာပါဠိလိုသန္တာရာကဒီမှာလင်္ကာကျိုးလို့ကျိုးလို့လည်းကောင်းအောင်လို့သူကာယံလည်းယူရတော့နှိမ့်ချိုက်လို့လည်းနှိမ့်သက်လို့ဆိုရင်တော့ပိုကောင်းတာပေါ့လေနှိမ့်သက်လို့လည်းမပြည့်ဘူးလေနှိမ့်ချိုက်ပဲထားရတော့အဲတို့မှာပြစ်ထိုက်နှိမ့်သက်ဆိုရင်တော့ကာယံကပြည့်တော့မပြည့်ဘူးအဲနှိမ့်ချိုက်ပဲထားရရတယ်အဲဒီမှာဖြစ်ဖြစ်ဖြစ်ထိုက်တဲ့နှိမ့်ချိုက်မှု

ကိုမာပြစ်ထိုက်နှစ်ထိုက်ပဲလင်ကိုမာပြစ်ထိုက်နှစ်ထိုက်ပဲလင်ဆင်းရဲမှလွတ်ရယောဂီရှင်ဆင်းရဲမှလွတ်ရယောဂီရှင်ငါးရာကာမသတ္တာစိတ်တွင်ငါးရာကာမသတ္တာစိတ်တွင်ငါဟာငါပဲယူဆွဲခြင်းမြင်ငါဟာ ဖြစ်တိုင်းနှိစ္စပဲလင်ကိုယ်မှာဖြစ်တိုင်းနှိစ္စပဲလင်သင်ရဲ့မှာလွတ်ရရုပ်ရှင်သင်ရဲ့မှာလွတ်ရရုပ်ကာမဂုဏ်၅ပါးသကုမြောက်ဖြစ်တဲ့စိတ်မနာယရဏမနာယရဏဆိုတဲ့ကျင့်ဒါသဘောတရားကိုယူရမယ်ဓမ္မဓမ္မယုံပေါ့အောင်၆ပါးတရားပါ အဲဒီအောင်၆ပါးတရားငါဟာငါပဲငါဟာပဲငါဥစ္စာပဲငါနဲ့ဆိုင်တယ်ငါပဲပုဂ္ဂိုလ်သတ္တဝါပဲလို့ဆွဲလန်းတဲ့တရားတွေပဲအဲဒီတော့ဆွဲလန်းပြီးတော့ကျောင်းရဇဝါသာယီပြီးပင်မနေတဲ့တရားတွေအဒီတရားတွေ၆ပါးသောတရားတွေဆိုသူတို့ပဲအဲဒီ၆ပါးသောတရားတွေမှာဖြစ်ထိုက်တဲ့ခန္ဓာသာကရှိတယ် ဝိပဿနာမရှိရင်အဲ၆ပါးသောတရားတွေကိုအနိစ္စဒုက္ခအနတ္တနေရာချင်းမသိလို့ရှိရင်ဖြစ်ပြနေတာတွေမသိလို့ရှိရင်သဘောမှန်ကိုမသိလို့ရှိရင်ဘာဖြစ်မလဲနေသက်မှုသာယာမှုတွေဝင်နေလိမ့်မယ်။ဉာဏ်လေးစဉ်းစားတဲ့စဉ်းစားတဲ့အဲ့ဒီအာယုံမှာနေသက်မှုသာယာမှုတွေပြန်ဖြစ်ပေါ်လိမ့်မယ်။အဲနေသက်သာမှုသန္တာရာကရှိတယ်တဲ့အဲ့ဒီသန္တာရာကိုပယ်ရမယ်။ဒုမာဖြစ်တိုင်းနှိမ့်ဆိုင်နှိမ့်ဆိုင်ဆိုနေသက်မှုသာယာမှုပဲအဲ့ဒါပယ်ရမယ်တဲ့။ ဘယ်ဘယ်နည်းပြရမလဲဆိုလို့ရှိရင်အခုရှုနေတဲ့အတိုင်းပါပဲညာကရှုကြကရှုနာသာဒုတိယကပြတဲ့ပြတဲ့ရှုနေရင်ဝိပဿနာသမာဓိဉာဏ်ကျင့်လာတဲ့အခါကျတော့ဖြစ်ပြသွားတဲ့သဘောလေးဆိုကိုယ်တိုင်သိရပါရဲ့သူခိုက်တာနဲ့သူပြေပြီးပြသွားတာပဲမရှုဘဲနေရင်တော့မြင်လာတွေကလည်းအမျက်ရှိနေတယ်လို့ထင်နေတယ်သိမြင်တော့မြင်နေတယ်ရောနေတယ်ဒီကကြားတာနောက်ကကြားတာနဲ့ရောနေတယ်ဒီကမြင်လာတယ်နောက်ကစဉ်းစားရတယ်နဲ့တစ်သက်တည်းဖြစ်ပြီးတော့ မြဲတည်နေတယ်လို့ထင်နေတယ်ဒုက္ခိတနဲ့သူဖြစ်ပေါ်တဲ့ဘာလေးတွေကိုမှားလိုက်ကြောက်သွားလိုက်မှားလိုက်ကြောက်သွားလိုက်အဲဒီအပိုင်းပိုင်းလေးတွေတော့ကျတော့ပိုင်းချပြီးတော့ပြီးတာပြီးတော့မမြဲတဲ့တရားတွေပဲဆိုတော့သူကပြင်ပနေပြီးတာဒီတဲ့ကျဆင်းရဲတွေပဲဒုက္ခတွေကြီးတယ်ပဲမကောင်းတဲ့တရားတွေကြီးတယ်ပဲလူချင်းနေတဲ့ဆရာမျိုးတဲ့တရားတွေကြီးတယ်ပဲမလိုလဲပြီးတာသူသဘောတည်းသူကသူဖြစ်ပြနေတဲ့သဘောတရားများပဲပုဂ္ဂိုလ်သားတော်မဟုတ်ဘူးသက်ရှင်နေတဲ့အကောင်မဟုတ်ဘူး အနာတ္တသဘောတရားကြီးတွေပဲကိုကဖြစ်ခြင်းမမဲ့လို့မဖြစ်ခြင်းဘူးမဖြစ်ခြင်းမမဲ့လို့လည်းဖြစ်လာတာပဲမပြောခြင်းမမဲ့လို့ပြောက်သွားတာပဲသူသဘောတည်းသူဖြစ်ပြနေတဲ့အနာတ္တတရားတွေကြီးတွေပဲဒီလိုလည်းပဲသိတာပါလိမ့်မယ်အဲဒီတော့သိလာတဲ့အခါကာလမှာဒီမြတ်သက်ပါရမှုကမရှိတော့ဘူးအဲဒီအစဉ်အပါဏရတာတွေနဲ့စားပြီးတော့အာရုံ၆ပါးနဲ့စပြီးတော့မြတ်သက်ပါရမှုတွေမဖြစ်ဘူးအဲဒီမြတ်သက်ပါရမှုတွေမဖြစ်တာဟာ ဘာလျာဝဆင်းရဲမှလွတ်မြောက်ဖို့ရာကျင့်လာမယ်တဲ့ဒီနည်းဖြင့်အစဉ်တိုင်းကျင့်သွားလို့ရှိရင်သောတာပတိမေဖို့ဖြင့်နိဗ္ဗာန်မြင်သွားတဲ့အခါမှာအပေလေးပါးကလွတ်မြောက်သွားတယ်အပေဆင်းရဲတွေမှလွတ်မြောက်သွားတယ်ခုနဘဝတဲ့ပုံလုံးကြီးဖြစ်မဲ့ဘဝတွေလည်းပဲဘဝဆင်းရဲတွေလည်းအဲ့ဒါအကုန်လုံးလွတ်မြောက်သွားတယ်သူဒီဘဝတွေလူဘဝနာဘဝတွေမှာလည်းခုနဘဝတဲ့ဘိုးကြီးမဖြစ်ရတော့ဘူး ဘာရဝတိမဖို့မရောက်လို့ရှိရင်ဘယ်လေးပါးလဲကြာအောင်မဲ့ချိန်ပေါင်းတယ်ဘယ်တော့မှမသိဘူးဒီတော့မရှိဘူးလူဘဝနာဘဝတွေလည်းပဲဖြစ်ပြီးတော့ဝေဒနာသေရဆင်းရဲတွေဘယ်တော့ကြာမှမသိဘူးပိုင်းခြားမရှိဘူးအဲ့ဒါတွေကသောတာပတိမဖို့ရောက်ရင်ငြိမ့်သွားပါတယ်ဘယ်လေးပါးဆင်းရဲတွေအကုန်လုံးမရှိဘူးဘယ်ဘယ်လေးပါးမကြနိုင်ဘူးငရဲတိစ္ဆာတိတာမဖြစ်နိုင်တော့နောက်ပြီးတော့ လူဘဝနာဘဝတွေမှာလည်းပဲအများဆုံးခုနှစ်ဘဝပဲခုနှစ်ဘဝတည်းပို့ပြီးတော့ဆင်းရဲတွေမရှိရတော့အဲဒီဆင်းရဲတွေကလုံးရောက်သွားတယ်ဗဂရာပုဂ္ဂိုလ်ဆိုရင်အဲဒီခုနှစ်ဘဝတွေကငါးဘဝမဖြစ်တော့ဘူးတဲ့နှစ်ဘဝပဲဖြစ်တော့မယ်နှစ်ကြိမ်ပဲဖြစ်မယ်အနာဂါဆိုလို့ရှိရင်တစ်ဘဝပဲဖြစ်တော့မယ်တဲ့ရူပဘဝအရူပဘဝတစ်ဘဝပဲဖြစ်တော့မယ်ယ ahanan အရတမရတဘုပြိနိဗ္ဗာန်မြင်သွားလို့ယ ahanan ဖြစ်သွားတဲ့ခါကျတော့ဘာဘဝမှမရှိတော့ဘူးတစ်ဘဝတောင်မရှိဘူး

ဟောတာပါဖြစ်ကြတယ်တရားသူတွေကိုရပြီးတော့သွားကြကာလီဆိုတဲ့အမျိုးသမီးကတော့သူတို့ပြောဟောနေတဲ့စကားတွေကြားရတဲ့ကသောတာပန်သူတို့တော့မြင်ကြတယ်သူကသူတို့ကတော့ဘုရားစီရောက်မှဒီမိခွန်းနေမင်းမှသောတာပန်ဖြစ်တယ်ဘုရားသူတို့သွေးနွေးပြောဆိုနေတဲ့စကားကိုကြားရုံနဲ့ဘုရားကြီးညိုတဲ့သရာတရားတွေဖြစ် သီတိပါဒိတွေဖြစ်ပြီးတော့အဲဒီကဝိပဿနာရှုသွားပြီးတော့သောတာပတိမေဖို့ရောသောတာပန်ဖြစ်သွားမျိုးသမီးသူဝရင်ကြဒီပါဒဂိရိဟိမဝဒတွေကလည်းမြတ်စွာဘုရားဟောတဲ့ဒီတရားစကားတွေကြားနာရပြီးမှပါဒနာပုဂ္ဂိုလ်လည်းအဲဒီတရားစကားတွေကြားနာရပြီးတော့မှသူသောတာပန်ဖြစ်သွားကြတယ်တဲ့သူချွေရနေရောဖြစ်ကြတယ် ဘာဖြစ်လို့သူတို့ဒီလိုလဲကူနဲ့ဘဒ္ဒဝံဖြစ်တယ်လဲဘာဖြစ်လို့ဒီလိုမေးခွန်းနေမင်းနိုင်တယ်ဆိုတာကတော့သူတို့ကသာသနာ့မြတ်စွာဘုရားလက်ထက်တုန်းကသာဝေပိရိကတတ်တဲ့ဆရာတော်ကြီးတွေကိုမထေရကြီးတွေဖြစ်ခဲ့ကြတာအဲဒါကြောင့်မို့သူတို့ဒီလိုမေးခွန်းနေနေနေနေဒီလဲမေးတတ်တယ်ဒီမေးခွန်းမေးခွန်းတွေအဖြေကြားနာပြီးတော့လည်းပဲသူတို့ သောတာပတိမဲ့ကိုရပြီးတော့သောတာပန်ဖြစ်ပြီးတော့သွားကြတယ်အဲသူတို့ရောသူတို့တပည့်တွေလည်းပဲဒီဟိုတုန်းကညာနေပါပဲအဲဒါတွေအကြောင်းကတော့အဲဒီမှာရတော့ကုံသွားပြီးပြောကြအချင်းမရှိကြဘူးနောက်တစ်ခါကြမှာနောက်တစ်ခါတော့ကုံတော့မှာပါပဲနောက်တစ်ခါတော့နောက်တစ်ခါကလည်းနေတော့ပါပဲနောက်တစ်ခါကြမှာပဲအဲဒီအထုပ်ပတိဝတ္ထုလည်းပြောရင်းနဲ့တရားသိရင် ဒီနေ့တော့ဒီလောက်နဲ့တော်ပါပြီဟိုဆောင်မကလေးတွေဆိုပြီးတော့သိညက်ပါအောင်လို့ဒီလက်ကူအိုင်လိုက်တယ်၆ပါးရှိကလောကဖြစ်သည်၆ပါးရှိကလောကဖြစ်သည်၆ပါးမှာခြင်းပေါင်းသင်းနေသည်၆ပါးမှာခြင်းပေါင်းသင်းနေသည်၆ပါးကိုဆွဲလူပဲခေါ်သည်၆ပါးကိုဆွဲလူပဲခေါ်သည်၆ပါး၌အစိုက်ပင်မနေ ငါးပါးကာမသတ္တစိတ်တွင်ငါငါပဲယူဆွဲခြင်းမြင်ဘုမာဖြစ်ထိုင်နှိမ့်ဆိုင်ပဲလင်သင်ရဲ့မှလွရယောဂီရှင်

၆ပါးသောတရားတွေပဲနှစ်ပါးနှစ်ပါးပေါ်တယ်မျက်စိနဲ့မြင်တာနားနဲ့ကြားတာနှာခေါင်းနဲ့နားတာလျှာနဲ့ရတာပြီးတာကိုယ်နဲ့တွေ့ကြည့်တာရသီကုသကြံစီပြီးတာ၆ခုသောတရားတွေအဲဒီဟာတွေပဲပုဂ္ဂိုလ်သတ္တဝါသင်နေတာ၆ပါးမှာရှင်းပေါင်းသိနေသည်ဆိုတာလည်းပဲဘယ်သူနဲ့ဘယ်သူနဲ့ဆက်ဆံနေတယ်ဘယ်သူနဲ့အသိမဆွေလုံးနေတယ်ဘယ်သူနဲ့ရောနှောနေတယ်စသည်ဖြင့်ဒီလိုလောကနာပြောရတာမှန်တော့ ၆ပါးသောတရားတွေနဲ့ပဲသူတို့ပေါင်းသင်းကြတာပါတဲ့၆ပါးသောတရားတွေနဲ့အရှင်းနဲ့ရှင်းနဲ့ပေါင်းသင်းတာကိုပဲဘယ်သူနဲ့တွေ့ရတယ်ဘယ်သူမြင်တယ်ဘယ်သူနဲ့ပေါင်းသင်းဆက်ဆံနေတယ်ဒီလိုပြောရတာပေါ့သူမာနအရှင်းလေးနဲ့တွေ့နေတာပဲအတန်လေးနဲ့တွေ့ဒါပဲသူကဘယ်သူနဲ့တွေ့တယ်ပဲပုဂ္ဂိုလ်နဲ့တွေ့တယ်ဘယ်သူနဲ့ပေါင်းသင်းဆက်ဆံနေတယ်ဘယ်သူနဲ့ရင်းနှီးနေတယ်မိတ်ဆွေဖြစ်နေတယ်ဘယ်လိုပြောကြရတာပေါ့သူက၆ပါးမှာချင်းပေါင်းသင်းနေပြီး ၆ပါးကိုဆွဲလူပဲခေါ်သည်လူရဲ့ပုဂ္ဂိုလ်တ attva ရဲ့လည်းခေါ်ရတာလည်း၆ပါးသောတရားပဲ၆ပါးနိုင်အားစိတ်ပင်မှလူတွေခုခေါင်းဆောင်ချမ်းသာအောင်အားစိတ်နေတာဘာအတွက်တုံးဆိုဒီ၆ပါးသောတရားရဝရာတွေအတွက်ပဲယူပါယုံအစင်းအာယုံတွေအကောင်းတွေရောက်အပန်းအာယုံနာအာယုံရတာအာယုံတွေ့တိအာယုံတွေအဲအများအားချမ်းသာနေတိုင်းနေတိုင်းဖို့ဆိုတဲ့သဘောအာယုံတွေဒါတွေရဝရာတို့ကြောင့်ညဆိုင်နေရတာနေကြနေမညာမှာ အဲဒီကြောင့်ရဆိုင်နေတဲ့ရတဲ့တရားတွေဘာတွေတုံးဆိုလို့ရှိရင်ဟောဒီနောက်ကနေပြီးတော့ငါဗျာကာမသတ္တစိတ်ပြန်ငါဟာငါပဲယူဆွဲတင်တယ်အဲဒီလိုသင်နေတယ်ငါဗျာကာမဂုဏ်၅ပါးနဲ့သတ္တစိတ်တစ်ခုမျိုးဖြစ်တဲ့စိတ်စိတ်ဆိုဓမ္မယုံမှာပဲစိတ်ချင်းပြရတဲ့အာယုံနဲ့အဲဒီအာယုံ၆ပါးပဲတဲ့ဒါတွေကိုငါငါဟာပဲလို့လည်းသင်မြင်ဆွဲလာနေကြငါပဲလို့သင်မြင်ဆွဲလာပြီးတော့

ကျူလို့ရှိရင်ဒီသနာတာကနှစ်သက်မှုတွေကင်းသွားပါလိမ့်မယ်အဲဒီလိုကင်းသွားရင်ဘာအကျိုးရှိမလဲဆိုရင်အေဝံဒုက္ခဘုံဘုသတိဤနည်းဖြင့်ဆင်းရဲမှလွတ်မြောက်ပါမယ်ဆင်းရဲမှလွတ်ရယောဂီဖြင့်အဲအောက်တိဆုံးသောတာပတိမေဖို့ရောက်ရင်ပယ်လေးပါးကလွန်မယ်ပယ်ဆင်းရဲတွေကလွန်မယ်ခုနဘဝတဲ့ပူလုံးကြီးရှင်းမယ်သူပတိဘဝဆင်းရဲတွေကလွန်မြောက်မယ်ခုနပြောတဲ့အတိုင်းညာနာပြည့်တဲ့အခါကာလကြအာလုံးသောဆင်းရဲတွေမှာလွန်မြောက်ပြီးသွားလိမ့်မည်တဲ့

လောကသတ္တဝါဟုခေါ်သော၆ပါးသောတရားတို့ကိုလည်းပိုင်းနေအောင်ရှုနိုင်ရ၍ဘောင်းတဲ့ဆက်တာပြီးတော့နေရသည့်ပုဂ္ဂိုလ်သတ္တဝါတွေဟုသင်္နေအားသော၆ပါးသောအာယုတရားတွေကိုလည်းပဲမှလည်းပြီးအောင်ရှုနိုင်ရ၍သူ၆ပါးသောတရားတို့နဲ့ဖြစ်လိုက်သောသန္တာရာတရားတို့ကိုပယ်ရှားနိုင်ရဝိပဿနာဉာဏ်စေရိယမဲ့ဉာဏ်စင်းစင်းခတ်တဲ့ဉာဏ်ရည်နိဗ္ဗာန်ချမ်းသာများကိုလင်းများစွာဆက်ရောက်၍မြတ်မောပြုနိုင်ကြပါစေကုန်သတည်း